ဒီနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုရာသူလာဇန်17ရက်2021ခုတလပိုင်း23ရက်စနေနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဆင်းရင်ကျင်းပရတဲ့ဓမ္မဒါနလှူရှင်များနဲ့တကွာ လိုင်းမော်ကနေတရားဒေသနာများနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့များညစဉ်၈နာရီတရားဒေသနာများဟောကြားကြတဲ့အလုပ်တရားဒေသနာများနာယူကြည်ညိုကြတဲ့အလုပ်ကိုလုပ်ကြတဲ့အခါကာလမှာဒီကနေ့ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ ရေမူကြီးဥပကြည်ငိမ့်တော်အေးအေးတန်းသာသမီများဖြစ်ကြတဲ့ကိုဟန်ပွင့်နိုင် မန္တန်စုစုကြည်ကိုနန္ဒရဲအောင်မန္တန်ခိုင်တရင်ကြည်ပူကြီးဆိုင်သက်ထူမမေဖူးငုံမိသားစု ပေါတော်ရန်ကုန်မြို့တဲ့နောက်ပြီးတော့ကွယ်လွန်သူဖခင်ကြီးဦးအောင်ကျော်အားရည်စူး၍မိခင်ကြီးဒေါ်တင်တင်ဝင်းအားမှုထားပြီးတော့သမီးဒေါ်သူစာကျော်ခိတ္တဩစတြေးလျ ပြီးတော့ဥသောမိသားစုကဒေါ်သိင္ကြီးစောဒေါ်အုံမစောဆရာငိမ့်ချမ်းတို့ရဲ့မွေးနေ့အလိုပညာအောင်မြေကိုပိုင်ထက်တန်းကြောင်းတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအလုံးသောပရိသတ်ပေါင်းသူတော်ကောင်းတို့ အနုမောဒနာဖြစ်စေဖို့ဘုန်းဘုန်းတို့ဖတ်ကြားပြပါနော် ဒီတော့ဒီကနေ့ညနာယူကြည်ညိုကြမယ်တရားဒေသနာကညတကာနင်စသင်္ကဟောရောက်သွားနော်ဒါနင်စဓမ္မစရိယာစညတကာနင်စသင်္ကဟောအနာဝိဇာနိကမ္မာနိဣတံမင်္ဂလမုဒ္ဓမံမင်္ဂလာတရား၄ပါး ဂါထာတစ်ပုဒ်ဖြင့်မြတ်စွာဘုရားဟောထားနော်ဘုံတို့မင်္ဂလာတရားတွေကတဖြည်းဖြည်းနဲ့အသက်အရွယ်ကြီးရင်လာတဲ့ပုံကိုယ်တွေအဝင်ကုန်ကြဖြစ်အောင်ကျင့်သုံးရမယ့်အပိုင်းတွေကို ရောက်ရောက်လာပြီပေါ့နော်မင်္ဂလာတရားကို ကိုယ့်ရဲ့စိတ်ထဲမှာလေးလေးနက်နက်စိတ်ထဲမှာ ခံစားနိုင်ဖို့အတွက်ငငယ်လေးကစပြီးတော့လေးနာလိုက်နာကျင့်သုံးရမယ့်မင်္ဂလာတရားတွေကို အစီအစဉ်ကြခေါင်းထဲမှာမှတ်သားထားနိုင်ရမယ်နော်အတေဝနာစပါလနပဏိတာနိစတေဝနာပူဇာစပူဇာနေယနာဧတမင်္ဂလာမုဒ္ဓမံဒီကနေစလူမိုက်ကိုမပေါင်းရဘူးပညာရှိသူတော်ကောင်းကိုပေါင်းရမယ်လောကမှာဘယ်ຢာတွေဟာတန်ဖိုးရှိတယ်ဘယ်ຢာတွေဟာတန်ဖိုးမရှိဘူး ယ်ရာဟာမျက်နှိုးတိုက်တယ်ဘယ်ရာဟာမမျက်နှိုးတိုက်ဘူးဘယ်ရာဟာပူဇော်တိုက်သည်အထိတန်ဖိုးရှိတယ်လို့အခြေခံအားဖြင့်ကောင်းကောင်းမွန်မွန်နားလည်ပြီးတော့ပူဇော်သင့်ပူဇော်တိုက်တာကိုပူဇော်နိုင်တဲ့အကြီးအသွေးဒီကနေစပြီးတော့မြတ်စွာဘုရားဟောနောက်တဖြည်းဖြည်းနဲ့ကြီးလာပြီဆိုတော့ပတိရူပဒေတာဝါဒောစပုပ္ပေစကတပုံညတာ အတ္တတမ္မာပဏိတိစဧတံမင်္ဂလမௌတ္တမ မင်္ဂလာဆိုတာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းဟုတ်လားအဲ့တော့ကြီးပွားဖို့ချမ်းသာဖို့ပြည့်စုံဖို့ဆိုရင်ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့ပြည့်စုံနိုင်တဲ့အရတ္တေတာမှာနေရမေပုပ္ပိသကတပုံညတာရှေးကောင်းမှုလည်းပဲပါခဲ့ဖို့လိုတယ်အရေးကြီးတာက အတ္တတမပဏိတိစမိမိကိုယ်ကိုမိမိစိတ်ကို အကောင်းဆုံးထားနိုင်ဖို့ကအရေးကြီးဆုံးမင်္ဂလာပေါ့နော် အဲ့ဒီကနေတဆင့်တက်လာမယ်ပါဟုတ်သစ္စင်စသိပ္ပင်စဝိနယောစသူသိခိတောသူပါတိတာစယာဝါစဧတမင်္ဂလမုဒ္ဓမံအရွယ်လေးရောက်လာပြီပညာသင်ရမယ့်အရွယ်ရောက်လာပြီမင်္ဂလာတရားနဲ့ပြည့်စုံဖို့တနည်းအားဖြင့်ကြီးပွားဖို့ချမ်းသာဖို့အတွက် အသိပညာအတတ်ပညာတွေကိုသင်ယူရမယ်လေ့လာရမယ်လိုက်စားရမယ်ဟုတ်လားဘာဟုတ်သစ္စင်စသိပ္ပင်စပြီးတော့ပါတော့ဝိနယောစသူသိခိတော လူစီကံလူကျင့်ဝတ်တွေကို နားလည်ရမယ်သင်ယူရမယ်လိုက်နာရမယ်သူဘာတိတာစရာဝါစာဘဝမှာလူတော်တဲ့စဝင်မဲ့အရွယ်လေးဘာရေးကြည့်တော့မှန်ကန်တဲ့အကျိုးရှိတဲ့ခြူသားတဲ့နူးညံ့တဲ့တိမ်မွေးတဲ့အတိပ္ပယ်ရှိတဲ့စကားကောင်းတွေကိုပြောနိုင်ဖို့လို့နော်အဲ့ဒါပြီးတော့မှမြတ်စွာဘုရားက မာတာပိတုဥပဒ္ဌာနံပုဒ္ဒဒါရတသင်္ကဟောအနာကုလာဇကမ္မန္တာဧတံမင်္ဂလမုဒ္ဓမံမိဘတွေကိုပြုစုလုပ်ကြွေးနိုင်ရမေမိဘရဲ့အပေါ်မှာ သားသမီးတို့ရဲ့ဝတ္တရားကိုကြည်ပြွန်စွာကျင့်သုံးနိုင်ရကိုကမိဘဖြစ်လာပြီဟောအဲ့ဒီကြတော့ဗာလဲသားသမီးတွေရဲ့အပေါ်မှာဇနီးမယားရဲ့အပေါ်မှာနော်လင်ယောက်ျားတယောက်ရဲ့ဝတ္တရားဖခင်တယောက်ရဲ့ဝတ္တရား မိဘရဲ့ဝတ္တရားကြည်ပြွန်စွာကျင့်သုံးနိုင်ဖို့လိုလာပြီဟုတ်လားကိုကကြဲကြဲပြက်ပြက်ကြီးလူလောကကြီးမှာနေမဲ့လမ်းကြောင်းကိုရွေးလိုက်တဲ့အခါကျတော့တာဝန်တွေကတော့ပိုးတက်လာတာပဲပိုးတက်လာတော့တာဝန်ကတော့ကြေရမယ်တာဝန်ကိုမထမ်းဆောင်ခြင်းမူမကြေပြွန်ခြင်းမူဆိုရင်တာဝန်မယူနဲ့ပေါ့ဒါရှင်းရှင်းလေးပဲလေမိဘဝတရားကိုကိုကမထမ်းဆောင်ခြင်းမူဆိုရင်မိဘမလုံနဲ့ပေါ့ မိဘလှုပ်ပြီးကမှမိဘနေရာကိုယူပြီးကမှမိဘဝတ္တရားမကြည်ခြင်းဘူးဆိုရင်ဒါမင်္ဂလာပြတ်တော့မယ်အမင်္ဂလာဖြစ်တော့မယ်မိဘသာမဖြစ်ခြင်းလို့ရတာသာသမီမဖြစ်ခြင်းလို့တော့မရဘူးဟုတ်လားကိုဘယ်လိုမိဘကိုရွေးချယ်ခွင့်ဘယ်လိုမိဘကိုကြိုက်တယ်လို့ရွေးချယ်ခွင့်လည်းမရှိဘူးတော့သာသမီဝတ္တရားတော့ကြေးကိုကြေးရမယ်ထမ်းကိုထမ်းဆောင်ရဟုတ်လားယောက်ျားတစ်ယောက်ရဲ့ဝတ္တရားမကြေးဘူးညင်ဘူးဆိုရင်ဇနီးမယားမယူနဲ့ပေါ့ ဇနီးမယားတယောက်ရဲ့ဝတ္တရားမကြည်ပြူညင်ဘူးဆိုရင်ယောက်ျားမယူနဲ့ပေါ့ယူပြီးကမှတိဆောက်ပြီးကမှကောင်းကောင်းမွန်မွန်ဝတ္တရားမဖြည့်စည်းခြင်းဘူးဆိုရင်ဒါပါဖြစ်မှာတော့အမင်္ဂလာ ဖြစ်တော့မယ်ဟုတ်လားအမင်္ဂလာဖြစ်တော့မယ်နော်ဒါကြောင့်မြတ်စွာဘုရားလိုအပ်လို့ဒါတွေကိုမြတ်စွာဘုရားဟောနေတာနော်ဒီအရှုပ်တွေကိုမြတ်စွာဘုရား ရှင်းပေးဖို့ကိုယ့်အရှုပ်ကိုကိုယ်ရှင်းဖို့ဟုတ်လားမာတာပိတုဥပဋ္ဌာနာ ပုတ္တဒါရတသင်္ကဟော ပြီးတော့ဗါတော့အနာကုလာစကမ္မန္တာနော်ရှုပ်ထွေးတဲ့အလုပ်တွေကိုမလုပ်နဲ့ရှုပ်စေမဲ့အလုပ်တွေကိုမလုပ်နဲ့လူဝါဆိုတာအရှုပ်တွေနဲ့အလွန်မှနီးစပ်နော်အနာကုလာစကမ္မန္တာအဲ့ဒီမင်္ဂလာလေးကိုဘုံဘုံကအလွန်ကြိုက်တယ်နော်ငငယ်ရလည်းပဲသိပ်ပြီးတော့အဲ့ဒီအကြောင်းကို မရင်နှီးခဲ့တာလည်းပါမယ်ပေါ့နော်ရှုပ်တာကိုမလုပ်ရဘူး မရှုပ်စေတာဟာမင်္ဂလာလို့ခေါ်တာလေးကိုတော်တော်သဘောကျတယ်ဟုတ်လားဒါကြောင့်ကိုယ့်ဘဝမှာမရှုပ်အောင်နေတဲ့ရမယ်ရှုပ်တယ်ဆိုတဲ့စကလုံးရဲ့နယ်ပယ်ကအကျယ်ကြီးဟုတ်လားအဲ့ဒါပြီးတော့မှမြတ်စွာဘုရားဘယ်ရောက်လာတော့မင်္ဂလာတရားဟောလာလိုက်တာဒါနင်္စဓမ္မစရိယာစညာတကာနင်္စသင်္ဃဟောအနဝိဇ္ဇာနိကမ္မာနိဧတမင်္ဂလာမုဒ္ဓမာ ရက်ရောရမယ်နှမျောဝန်တူမှုမရှိရဘူးလူပတ်ဝန်းကျင်လူအတိုင်းဝိုင်းမှာနေတဲ့အခါဟုတ်လားပြီးတော့ဗါတော့ဓမ္မစရိယာစတရားကျင့်ရမယ်တရားကျင့်တယ်ဆိုတာဘာပြောတာတော့မှတ်မိသေးလားမတရားတာကိုမကျင့်တာအင်းအဲ့ဒါကိုဓာတ်ရိုက်နားလည်ဖို့လိုတယ်နော်အဲ့တော့ဓမ္မစရိယဆိုတာဘာတော့မတရားတာတွေကိုမကျင့်တာဒုစရိုက်တရားတွေကိုမကျင့်တာ မိမိကို ထိခိုက်စေမယ်သူတို့ဘာကိုထိခိုက်စေမယ်ယုံညံ့တဲ့အမူအကျင့်တွေကို ရှောင်ကျဉ်တာဓမ္မအတ္တမကြည်ကြဲပြန့်ပြန့်ပြောခဲ့တယ်နော်အဲ့ဒါဒီနေ့တော့ညာတကာနိသသင်္ကဟနာဝိဇာနိကမ္မာနိနဲ့တွဲပြောမလို့ဘုံဘုံကဒါပေမဲ့စာကြည့်လိုက်တဲ့အခါကျတော့အဲသူတဘာတဲ့ပြောရမယ်အနေအထားလေးမှာရှိနေတယ်သူ့လည်းပြောစရာတွေက ရှိနေတယ်ပေါ့နော်အဲ့တော့လူငယ်တွေရော လူလက်ပိုင်းတွေရောဒီညာတကာနိစသင်္ဃဟမင်္ဂလာနဲ့ပတ်သက်ပြီးတော့ဓမ္မဘဟုတုတ္တလည်းရစေခြင်းနဲ့ပေါ့အထူးသဖြင့်မြတ်စွာဘုရားကဒီရွှေမျိုးညာတိတွေရဲ့ပုံမှာချီးမြှင့်ထောက်ပံ့ခြင်းလုပ်ငန်းကိုအရေးပါတဲ့ဘဝရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဒါဟာမင်္ဂလာတရားကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းလို့ဒီလိုဟောခဲ့တာအဲ့ဒါလေးကိုအလေးအနက်ထားစေခြင်းလို့ဟုတ်လား များသောအားဖြင့်ရွှေမျိုးတွေရဲ့ပုံမှာဝတရားတွေက မကြည်ကြဘူးပြက်ကြတာတွေအလွန်များတယ်ရွှေမျိုးတွေရဲ့ပုံမှာကြီးမြင့်တာတွေထောက်ပံ့တာတွေကနည်းတတ်တယ်ဘာဖြစ်လို့တော့ရွှေမျိုးရဲ့ဖြစ်လာပြီဆိုတော့သူကထိဆက်မှုတွေကများတယ်ဘုံဘုံဒါစဉ်းစားမိတာကိုပြောတာပါ ထိဆက်မှုများတဲ့အခါကျတော့မကြည်လေတာလေးတွေအစာမကြည်တာလေးတွေကပေါ်တယ်အဲ့တော့ပြောရရင်ရွှေရမျိုးရဖြစ်လာပြီဆိုရင် မေတ္တာအစေးတက်နဲ့နော်ချစ်ခင်မြတ်နိုးပြီးတော့စီစီလုံးလုံးနေတဲ့အတိုင်းဝိုင်းကနေများသောအားဖြင့်အမုန်းတွေနဲ့မကျေနပ်ချက်တွေနဲ့ဆွေမျိုးချင်းချင်းကြိတ်ပြီးတော့ပြိုင်နေတာဟာအကုန်လုံးရှုပ်ရှက်တွေခတ်ပြီးတော့နော်ဆွေမျိုးဆိုရင်များသောအားဖြင့်မုန်းညတာများဟုတ်လားအေးမေတ္တာနဲ့တကယ်ကိုချစ်ပြီးတော့ဟာအကြောင်းတိုက်ဆိုင်လို့တွေ့လာကြုံလာကြတာတကယ်ကိုပဲစစ်မှန်တဲ့မေတ္တာနဲ့အကျိုးဆောင်ရွက်လိုစိတ်ရှိပြီးတော့ နော်ညီညီညွတ်ညွတ်ချစ်ချစ်ခင်ခင်နေတဲ့အတိုင်းဝိုင်းတွေဆွေမျိုးအုပ်စုတွေလည်းမရှိဘူးတော့မဟုတ်ပါဘူးရှိပါတယ်သို့တော်လည်းပဲလူတွေပြောနေကြစကားတခွန်းရှိတယ်ဆွေမျိုးတွေချစ်လိုက်တာအမွေခွဲပြီးသားလားတဲ့အဲ့ဒီကြရင်ဒုက္ခတွေကရောက်ကြတယ်ဟုတ်လားအဲဒါကြောင့်မို့လို့ဒီညာတကာနေစသင်္ကဟနော်အကြောင်းတိုက်ဆိုင်လို့အကြောင်းတွေရှိခဲ့ကြလို့နော်မောင်ရဲ့နှမရဲ့ညီရဲ့အကိုရဲ့တော်ဆက်နေကြတယ် နော်ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးတူတူမတော်ဆက်နေကြတာဒါတွေဟာလူသားတွေလူတွေတတ္တဝါတွေဒီလောက်များနေတာသူနဲ့ကိုယ်နဲ့လာပြီးတော့တွေ့တယ်ဆိုတဲ့ကွာစားအကြောင်းဟာရှိလို့တချို့ကလည်းပဲအကြောင်းရှိလို့တွေ့တာကိုရှုတော့အမျိုးမျိုးကနေကြည့်ပြီးတော့ပြောကြတာလည်းရှိသေးတယ်နော်အကြောင်းရှိလို့တွေ့တယ်ဆိုတာနှစ်မျိုးရှိတယ်တဲ့အဲဒါတော့ရေစက်ရှိလို့တွေ့တာရဲ့ဝတ်ကြွေးရှိလို့တွေ့တာရဲ့တဲ့မဲဟုတ်တုတ်တုတ်ပဲသူဟာဟုတ်လားနော်ရေစက်ရှိလို့ တယောက်နဲ့တယောက်ချစ်ချစ်ခင်ခင်နေရဖို့အကြောင်းတွေပါလာလို့တွေ့ကြကြုံကြတာဒါတမျိုးသူကဒါကိုရည်ရွယ်တာနဲ့တူတယ်တချို့ကြတော့လည်းပဲပါတယ်တော့ဝစ်ကြွေးရှိလို့တဲ့ဒါကတော့ तू ကတော်တော်ကိုမကြည်မနှက်ဖြစ်နေတယ်သူ့ရဲ့အတိုင်းဝိုင်းသူ့ရဲ့အပေါင်းအသင်းအပေါ်မှာ तू အစာမကြည်ဘူးဆိုတာကို तू ပြောတဲ့စကားကိုကြည်ချင်းအဖြစ်သိနိုင်ကြွေးဆက်ဖို့အတွက် တွေ့ကြတာပေါ့လေဟုတ်လားအဲ့ဒါလိုကြီးမြင်နေမှတော့ဘယ်ကောင်းမှာတော့တကယ်ဆိုရေသက်ရှိလို့တွေ့တာကြုံတာလို့မြင်မှကောင်းမှာပေါ့နော်အေးဒါကြောင့်မို့လို့ဒီနေ့ည ညတကနိစ္စသင်္ဃဟမင်္ဂလာတရားကိုပြောကြည့်ရအောင်ညတကနိစ္စသင်္ဃဟနော်ရွှေတွေမျိုးတွေရဲ့ပုံမှာနော်သင်္ဃတရားနဲ့ချီးမြှောက်ရမယ်သင်္ဃတရားကိုနားထဲမှာအတိပ္ပယ်တွေရင်းနှီးပြီးသားလို့ဘုံဘုံကတော့ယူဆပါတယ်နော်သင်္ဃတရားသင်္ဃဆိုတာဘာတော့ချီးမြှောက်ဒါနသင်္ဃဟပေကံမှုနဲ့ချီးမြှောက် ပေယဝေဇသင်္ကဟချစ်ဖွယ်စကားကိုမေတ္တာတရားရှိရှုပြီးတော့ပြောဆိုခြင်းဖြင့်ချီးမြှောက်နော်ပြီးတော့ဘာတော့အထစရိယသူ့ရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးခြင်းအပြင်ချီးမြှောက်တာတမာနတတ္တာနော်ကိုယ်နဲ့ဒန်းတူထားပြီးတော့ချီးမြှောက်တာတဆင့်နှိမ့်တဆင့်မြင့်ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့ဟုတ်လားကိုယ်နဲ့ဒန်းတူထားပြီးတော့ကိုယ့်ကဲ့သို့ကိုယ့်ကိုယ်ကိုယ်ကဲ့သို့ကိုယ်ဆွေမျိုးတွေပေါ်မှာသဘောထားဟုတ်လား အဲ့လိုမျိုးသင်္ဃာတရားနဲ့ချီးမြှောက်ခြင်းဟာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းလို့မြတ်စွာဘုရားဟောနော်ဒါကြောင့်မို့လို့အကြောင်းတွေတိုက်ဆိုင်ခဲ့လို့အကြောင်းတွေရှိခဲ့ကြလို့နော်အရင်အရင်တုန်းကသူ့ရဲ့အကျိုးကိုလည်းကိုဆောင်ရွက်ခဲ့လို့ကိုယ့်ရဲ့အကျိုးကိုလည်းသူဆောင်ရွက်ခဲ့ကြလို့ပြောရရင်ဟုတ်လားတွေ့ကြကြုံကြတာကိုပြောရရင်ကျန်တဲ့လူတွေထက်ပိုပြီးတော့စိတ်ထဲမှာအလေးအနက်ထားဖို့ ဒါမြတ်စွာဘုရားဒီတိရည်ညွှန်းမယ်လို့ဘုမောကတော့ထင်ပါတယ်။ဘာလို့ဆိုသီးသန့်ဟောတာလေညာတကနိစ္စသင်္ကဟဟုတ်လား။ဆွေမျိုးမတော်တဲ့ကျန်တဲ့လူသားတွေရဲ့ပုံမှာလည်းပဲသင်္ခါတရားနဲ့ချီးမြှောက်ဖို့မြတ်စွာဘုရားဟောတာပါပဲ။သို့တော့အဲ့ဒီတဲကမှရွေးနှုတ်ပြီးတော့ညာတကနိစ္စသင်္ကဟညာတိဆိုတဲ့စကားလုံးလေးနဲ့ဟောတာဒါအများကြီးစဉ်းစားတဲ့အကောင်း။မြတ်စွာဘုရားကျင့်သုံးမွန်တော်မူတဲ့အကျင့်မြတ်တွေကိုကြည့်မယ်ဆိုရင်ဘာလဲတော့ လောကထစရိယံညာတထစရိယံဗုဒ္ဓထစရိယံတိလောကကြီးအတွက်ကျင့်တယ်ဒါကြတော့ဘာမှမခွဲကြဘူးညာတထစရိယဆိုတဲ့ကြတော့ဘာတော့ဆွေမျိုးတွေအတွက်ကျင့်တယ်ဟုတ်လားပြီးတော့မှဘာတော့ဗုဒ္ဓထစရိယကိုယ့်အတွက်သိဖို့အတွက်ကျင့်တယ်ဒီလိုလဲရှိနေတာဆိုတော့တော့ညာတကာနေစသင်္ဃဟောကိုခပ်ပေါ့ပေါ့သဘောမထားနဲ့ဒါလေးကိုဘုံဘုံကဥစားပေးပြီးတော့ပြောနေတာနော်အဲ့တော့အကြောင်းတွေရှိခဲ့ကြတော့လာတွေ့လာတာကို နော်မေတ္တာတရားနဲ့နော်သင်္ဃာတရားတွေနဲ့အချင်းချင်းချစ်ချစ်ခင်ခင်စီစီလုံးလုံးနော်အကျိုးစီးပွားကို လိုလားတဲ့စိတ်တွေနဲ့နေနိုင်ကြဖို့မလိုဘူးလားလိုတယ်အဲ့တော့ဒီကနေ့ညဒီညတက္ကနေစသင်္ဃမင်္ဂလာနဲ့ပတ်သက်ပြီးတော့အဓိကဦးစားပေးပြောရင်တာကမြတ်စွာဘုရားရှင် ကိုရောမြတ်ကြီးတောင်မှဆွေမျိုးတွေရဲ့အကျိုးစီးပွားကိုတော့ကျင့်သုံးတော်မူခဲ့တယ် ဘုရားဖြစ်တဲ့ဘဝမှာတောင်ဘုရားမဖြစ်ခင်ဟိုးရှိကာလနော်ဘဝတွေကိုဖြတ်တန်းတဲ့အနေအထားမှာလည်းပဲဒီရွှေတွေမျိုးတွေရဲ့အကြောင်းကိုနော်ရွှေတွေမျိုးတွေရဲ့အကျိုးရှိပွားကိုကျင့်သုံးခဲ့တယ်ဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့ဇာတ်တော်တွေအများကြီးရှိဟုတ်လားဘုံတို့ရွှေတွေမျိုးတွေညီညီညွတ်ညွတ်ရှိဖို့နော်စီစီလုံးလုံးရှိဖို့ဟောထားတဲ့သမောဒမာနဇတ်ဆိုတာရှိတယ်ဒုက္ခဓမ္မဇတ်ဆိုတာရှိတယ်နော်သမောဒမာနဇတ်ဆိုတာဘာတော့ ဘုံဘုံတို့ငုံကလေးတွေအကြောင်းမြတ်စွာဘုရားဟောတာလေငုံလေးတွေနော်မုတ်ဆိုးကငုံတွေကိုပိုက်ကုန်နဲ့ထောင်ထောင်ပြီးတော့ဖမ်းတော့ငုံတွေမိကြတာ哦အဲ့ဒီမှာဘုရားလောင်းငုံကအကြံပေးတာပေါ့အဲ့ဒီမုတ်ဆိုးရဲ့ပိုက်ကုန်နဲ့မပါအောင်မုတ်ဆိုးဒီတစ်ခါလာလို့ပိုက်ကုန်နဲ့ထောင်ပြီးဆိုလို့ရှိရင် မပိုက်ကုန်ပေါက်ကလေးတွေမှာငုံလေးတွေခေါင်းလေးတွေထွက်ပြီးတော့သူတို့ပြန်ပြန်ပြေးလို့ကမရဘူးလေ အဲ့မှာတပြိုင်တည်းထမယ်ထပြီးတော့တပြိုင်တည်းပြန်မယ်ပိုက်ကွန်ကြီးပါလေထဲရောက်သွားအောင်ပေါ့ပြီးတော့မှခြုံပုတ်တစ်ခုမှနားပြီးတော့ပိုက်ကွန်ကိုခြုံပုတ်ပေါ်မှာတင်ထားခဲ့ပြီးတော့အောက်ကသေးရွက်တစ်ခက်တွေကြားထဲကနေထွက်သွားမယ်ဆိုရင်တို့အသက်ရှင်မယ်အဲ့လိုနီးနဲ့ဘုရားလောင်းကတင်ထားတော့ညီညီညွတ်ညွတ်ငုံတွေအကုန်လုံးကအဲ့လိုမျိုးလှုပ်ကြတဲ့အခါမုတ်ဆိုးကတရက်မှငုံကမရထောင်းလိုက်တယ်ငုံမမိပဲနဲ့ပိုက်ကွန်ပဲခြုံပုတ်ပေါ်သွားသွားဖြုတ်နေရတယ် အဲ့ဒါနဲ့အိမ်ကမိန်းမတည့်ရမဟုတ်တဲ့အခါကျတော့တင့်မာတိပြင်ကျွေးစရာမွေးစရာအစ်စ်တယောက်ရှိနေပြီနဲ့တူတယ်အဲ့လိုမျိုးပြောတဲ့အခါကျတော့မို့ဆိုးကကာထာတပုတ်ရွတ်ပြီးတော့ပြောတယ်အဲ့ဒီတည်းမဲ့သမောဒမာနာဆိုတဲ့စကားလေးပါတယ်ဒါကြောင့်ဒီဇက်တို့သမောဒမာနာဇက်လို့နာမည်ပေးကြတာနော်ဗတ္တိရှင်မသမောဒမာနာညီညွတ်ကုန်သည်ဖြစ်၍ပက္ခိနောငုံတို့သည်ဇာလံကွန်ရက်ကို အာရာယယူ၍ကိစ္ဆန္တိသွားကုန်၏ယရာကျင်ခါ၌တေထုံငုံတို့သည် ဝိဝရိတန်တိခိုက်ရန်ဖြစ်ကြကုန်ဟန်တရားထိုခါ၌တေထုံငုံတို့သည်မေငါဤဝတန်အလိုတို့အေဟိန်တိရောက်ကုန်လက်တန်တဲ့အခုသူတို့ညီညွတ်နေတော့ငါဘာမှမရဘူးတဲ့ဒါပေမဲ့ဒီညီညွတ်မှုဟာအမြဲတမ်းရှိမှာမဟုတ်ဘူးတနေ့နေ့တစ်ချိန်ချိန်မှာတစ်ခုခုသောအကြောင်းကြောင့်သူတို့ရဲ့ညီညွတ်မှုပျက်စီးပြီးတော့ညှင်းခုန်မှုတွေခိုက်ရန်မှုတွေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီငုံတွေအကုန်လုံးကငါရဲ့အလိုဆန္ဒကိုလိုက်ရလိမ့်မယ်အဲ့ဒါဟုတ်တယ်သူပြောတဲ့အတိုင်းပဲ တနေ့တော့ငုံချင်းချင်းရံဖြစ်ပြီးတော့မညီညွတ်တော့ဘူးဟုတ်လားမင်းမပြန်နိုင်တာမဟုတ်ဘူးဟာငါပြန်နိုင်နေဟာအချင်းချင်းညင်းကြခုံကြရင်လည်းအဲ့လိုဆိုမင်းပြန်ငါမပြန်ဘူးမညီညွတ်တော့ဘူးဆိုတော့ခွန်အားမရှိတော့ဘူးမစည်းလုံးတော့ဘူးဆိုတော့အားမရှိတော့အားပြက်သွားပါနော်အဲ့ဒါနဲ့ပိုက်ကုန်ကြီးကြာလာတော့သူပြန်မယ်ငါပြန်မယ်ညင်းခုံရင်းနဲ့ပဲမုတ်ဆိုးကရောက်လာပြီးတော့သူတို့အကုန်လုံးယူသွားတာပေါ့ ဘုရားလောင်းတော်ညင်းခုန်နေတဲ့ကိုဟာစားအင်းဒီညင်းခုန်မှုဟာဘေးကိုဖြစ်စေတော့မယ်ဆိုတာသိတော့သူတို့ကိုပြောဆိုမရတဲ့ခါကျတော့သူတို့အလုံးကိုစွန့်သွားအဲဒီဇက်ကိုဘုံဘုံတို့မြတ်စွာဘုရားဆွေတွေမျိုးတွေကိုအကြောင်းပြုပြီးတော့ဟောတာနော်ဘာဖြစ်လို့ဆွေမျိုးတွေကိုအကြောင်းပြုပြီးတော့ဟောတာတော့ဟောပြစ်တာတော့ဆိုတော့အလုံးကြားဥပါတယ်နော်ကပိလို့နဲ့ကောလိယတာကူရင်မင်းနှစ်ပြည်တော်နော်မိုးခေါင်တဲ့နှစ်တစ်နှစ်မှာရေလူရတာလေ ဟုတ်လားရောဟိနီမြစ်ရေဟိုဘက်ပြည်ရောတောင်ရောဒီဘက်ပြည်တောင်ရောဒီရေလေးအမိပြုတ်ပြီးတော့စိုက်ကြပြိုးကြတာကိုအဲ့ဒါမိုးကခေါင်းတော့ရေကမလောက်တဲ့ခါကျတော့ရေလူရင်းနဲ့လယ်သမားချင်းချင်းညင်ညာခုံညခိုင်ရန်ဖြစ်ကြအဲ့ဒီမှာနော်ငယ်ကျိုးငယ်နာတွေဖောပြီးတော့နော်အနိုင်ရဖို့ပြောကြဆိုကြအဲ့ဒါကတဆင့်နဲ့တဆင့်တက်တက်တက်တက်လာပြီးတော့နောက်ဆုံးမင်းကြီးမင်းသားတွေရဲ့နာထီရောက်တဲ့အခါကျတော့နော်မာနကိုထိခိုက်လာတဲ့အခါအတ္တကိုထိခိုက်လာတဲ့အခါမာနတွေနဲ့ နော်အချင်းချင်းတတ်ကြဖြတ်ကြမယ်ဆိုပြီးတော့ဟိနေမြစ်ပြင်မှာနော်စစ်တပ်ကြီးနှစ်ဖက်ချီတက်လာတာအဲ့ဒီမှာမြတ်စွာဘုရားကောင်းကင်ကနေကြွားပြီးတော့ဆွေတော်မျိုးတော်တွေမပြည့်စည်ဖို့ဆွေမျိုးတွေရဲ့အကျိုးစီးပွားကိုမြတ်စွာဘုရားကျင့်သုံးတာပေါ့နော်အဲ့ဒီမှာသူတို့ရေလူတာကိုကြောင်းပြူပြီးတော့ဘုံဘုံတို့မှာအမျက်ထွက်တာဘာတုံးဆိုတော့မြတ်စွာဘုရားဟောခဲ့တဲ့ဂါထာတော်၃ပုဒ်ရှိတယ်အဲ့ဒီဂါထာ၃ပုဒ်ကလုံးမနှစ်နှစ်သက်စရာ ကောင်းတယ်နော်သူတုခဝတ္တဇီဝမဝေရိနေတုအဝေရိနော ဝေဒီနေတုမနုတေတုဝိဟာရမအဝေဒီနောသူဒုက္ခဝတ္တဇီဝမအတုရိတုအနာတုရာအတုရိတုမနုတေတုဝိဟာရမအနာတုရာသူဒုက္ခဝတ္တဇီဝမဥတုကေတုအနုတုကအုတုကေတုမနုတေတုဝိဟာရမအနုတုကတဲ့ကာထာလေးသုံးပုဒ်ရေမယာကျင်ငါတို့သည်ဝေဒီနေတုငါးပါးသောယံရှိကြကုန်သော မနုတေတုလူတို့၌အဝေဒီနောယံမရှိကြကုန်သည်ဖြစ်၍ဝိဟာရမနေနိုင်ကြကုန်၏ တေမယထိုးငါတို့သည်ဝေရီနေသူယံရှိကုန်သောသူတို့၌အဝေရီနောယံကင်းညကုန်သည်ဖြစ်၍သူတုခံအလွန်အလုံးချမ်းသာစွာဇီဝမဝတ္တအသက်ရှိကြရပေကုန်စွာတကားယံနေရောပြွနေတဲ့ဟောဒီလူတွေကြားထဲမှာတို့ကတော့ဘာယံမှမရှိဘဲနဲ့တကယ့်ကိုချမ်းချမ်းသာသာ တို့ဟာအသက်ရှင်ကြတယ်တဲ့မြတ်စွာဘုရားသူတို့ဘဝနဲ့မြတ်စွာဘုရားရဲ့ဘဝကိုရှင်းပြီးတော့ပြောလိုက်တဲ့သဘောပါပဲဟုတ်လား ရေမယာကျင်္ကာတို့သည်ဝေဒီနေသူယံရှိ၍နေကြကုန်သောမနုသေးသူလူတို့၌အဝေဒီနောယံမရှိကုန်သည် ဖြစ်၍ဝိရဒမှနေနိုင်ကြကုန်၏ဒေမယာထိုငါတို့သည်ဝေဒီနေသူယံရှိကုန်သောသူတို့၌အဝေဒီနောယံကင်းကြကုန်သည်ဖြစ်၍သူတုခံချမ်းသာစွာဇီဝမဝတ္တအသက်ရှိကြရပေကုန်စွာတကားဒါယံရှိတဲ့လူနဲ့ယံမရှိတဲ့လူရဲ့ကွာခြားချက်နော်စိတ်ထဲမှာဒေါသယံနေရှိတယ်အပြင်ဘက်မှာလည်းပဲအမုန်းယံနေရှိတယ် အဲအဲ့ဒီယံနေရှိနေဘဝမှာဘလို့မှချမ်းချမ်းသာသာရှင်သန်နေတယ်လို့ပြောနိုင်မှုပေါ့နော်ယံမရှိမှချမ်းချမ်းသာသာ အသက်ရှင်သန်ရတယ်လို့ဆိုနိုင်တာရေမယာကျင်ကားတို့သည်အာတုရိတုကိလေသာဖြင့်နာကျင်ခြင်းရှိကြကုန်သောမနုဿေတုလူတို့၌အနာတူရာကိလေသာဖြင့်နာကျင်ခြင်းမရှိကြကုန်သည်ဖြစ်၍ဝိရာမှာနေနိုင်ကြပါကုန်၏ဒေမယာထိုးငါတို့သည်အာတုရိတုကိလေသာဖြင့်နာကျင်ခြင်းရှိကြကုန်သောသူတို့၌ အနာတူရာကိလေသာဖြစ်နာခြင်းချင်းကင်းကြကုန်လျက်သူတုခံအလွန်အလုံးချမ်းသာစွာဇီဝမမတအသက်ရှိကြရပေကုန်စွာတကားဒါဒုတိယကဒါလေးလောကကြီးတစ်ခုလုံးကလိုဆန္ဒတွေမကျေနပ်မှုတွေအမှန်မသိမှုတွေနဲ့နာကျင်ခံခက်နေကြတယ်တဲ့တတ္တဝါတွေရဲ့စိတ်ဟုတ်လားစိတ်ကနာနေတယ်မသက်သာဘူးပင်ပန်းနေတယ်ဆင်းရဲနေတယ်ပေါ့ဘာကြောင့်လို့အလိုဆန္ဒမကျေနပ်မှု အမှန်မသိမှုဒီတရားသုံးမျိုးကောင်းဆောင်တဲ့ကိလေသာတရားတို့ရဲ့ထိုးနှက်မှုကြောင့်ပေါ့အဲ့ဒါမြတ်စွာဘုရားမှာတော့အဲ့ဒီကိလေသာတရားတို့ရဲ့နော်နှိမ့်ဆက်တာကိုမခံရတဲ့အတွက်ကြောင့်နာကျင်ခြင်းမရှိဘူးနာကျင်မှုမရှိတဲ့အတွက်ကြောင့်ဘဝမှာတုတုခါဝတ္တဇီဝါမှာအလွန်အလွန်ချမ်းချမ်းသာသာအသက်ရှင်ပြီးတော့နေတယ်လို့ဆိုရတယ်တဲ့နော်ရေမယာကျင်ငါတို့သည်ဥဒ္ဒုကေတုကာမဂုဏ်ရှာဖွေမှုလုံးလကြောင်းကြပြု၍နေကြကုန်သော မနုဿေသူလူတို့၌အနုတုကလုံလာ ကြောက်ကြမပြုကြကုန်သည်ဖြစ်၍ဝိရာမနေနိုင်ကြကုန်၏ဒေမယာထိုးငါတို့သည်ဥဒုကေတုကာမအရာလွန်စွာကြောက်ကြအထုတ်ခြင်းရှိကြကုန်သောသူတို့၌အနုတုကအထုတ်ခြင်းကင်းကြကုန်လျက်သူတုခံအလွန်အလွန်ချမ်းသာစွာဇီဝမဝတ္တအသက်ရှိကြရာပေကုန်စွာတကားလောကလူသားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အမြဲတမ်း တလှုပ်လှုပ်တရွရွနဲ့နားရတယ်လို့မရှိဘူးသူတို့အမြဲတမ်းအားစိုက်ပြီးတော့လှုပ်နေကြရတယ်ဘာအတွက်လှုပ်နေကြရတာတော့အလိုရှိရာတစ်ခုခုကိုရှာဖွေဖို့ရရှိဖို့အတွက်သူတို့လှုပ်နေကြရတယ်ဟုတ်လားအဲ့တော့သူတို့ရှာနေတာဘာတော့ကာမဂုဏ်တရားအာယုန်တရားဟုတ်လားဒုက္ခဝေဒနာကိုဖြစ်စေတတ်တဲ့အာယုန်တရားတွေဟုတ်လားအဲ့ဒီအာယုန်တွေကိုရှာရင်းနဲ့ပဲနေမအားညမအားနော်ပင်ပင်ပန်းပန်းစင်စင်ရဲနေကြရ အဲ့ဒါကိုမရှာတဲ့ပုံကိုယ်တွေကြတော့ငြိမ်းချမ်းမှုအပြည့်အဝနဲ့ဘဝမှာချမ်းချမ်းသာသာနေနိုင်ခွင့်ရတယ်လို့မြတ်စွာဘုရားအဲ့ဒါလိုရေလူပြီးတော့အချင်းချင်းတတ်မယ်ဖြတ်မယ်ဆိုတဲ့စိတ်ကူးနဲ့ရောက်ရှိလာကြတဲ့ဆွေတွေမျိုးတွေကိုအဲ့ဒီဒေသနာဟောတော့နော်အကုန်လုံးလက်နဲ့တွေပြစ်ချပြီးတော့နော်မြတ်စွာဘုရားရဲ့တရားဒေသနာကြောင့်ချို့ဆိုရင် အရိယာတွေဖြစ်ကြတယ်နောက်ပိုင်းကျတော့သူတို့ကမြတ်စွာဘုရားကြောင့်မလို့သူတို့အသက်ရှင်ကြတယ်ဆိုပြီးတော့နော်တစ်ဖက်လည်းရင် 250လို့ဘုံဘုံထင်တယ်မင်းသားတွေယဟန်ပြုရမယ်ဆိုပြီးတော့တသရဏတော်ကိုလှူဒန်းတဲ့သဘောမျိုးပေါ့နော်အဲ့ဒီမှာမြတ်စွာဘုရားကဇတ်တော်တော်တော်များများဟောထားတာထဲမှာစောစောကပြောခဲ့တာကသမောဒမာနဇတ်ပေါ့နောက်ဒုက္ခဓမ္မဇတ်ဆိုတာရှိသေးတယ်အဲ့ဒါကဘာလဲဆိုတော့ဘုရားလောင်းကတခါမှယုတ်ကစိုးဖြစ်တာယုတ်ကစိုးဖြစ်တဲ့အခါကျတော့ဒီကုဝေဒနမဲအပြောင်းလဲမှာကိုကြိုက်တဲ့အပင်တွေကိုယူကြဆိုပြီးတော့နတ်လောကမှာလည်းပဲအဲ့လိုလူတွေမသိနိုင်တဲ့စမ်းကြဲတဲ့ကိစ္စတွေရှိတယ် အဲ့ဒါဘုရားလောင်းကသူ့ရဲ့အမျိုးတွေလက်အောက်ငယ်သားတွေကိုဟေးမင်းတို့တစ်ပင်ကိုယူပြီးဆိုလို့ရှိရင်ကိုယ်ဗိမာန်ကိုယူပြီးဆိုလို့ရှိရင်တပင်နဲ့ကွဲနေတဲ့အပင်တွေကိုမယူကြနဲ့စီးလုံးနေတဲ့ဟုတ်လားစုစည်းနေတဲ့အပင်တွေအများကြီးတောကြီးလိုဖြစ်နေတဲ့ဟာကိုပဲစုပြီးတော့ညီညွတ်ညွတ်ညွတ်ယူကြခွဲပြီးတော့မနေနဲ့စီးလုံးပြီးတော့နေကြလို့ဒီအဓိပ္ပာယ်မျိုးနဲ့ကွဲပြားနေတဲ့အပင်ကိုမယူနဲ့လို့ပြောတော့ ဒါပေမဲ့တချို့ဉာဏ်မရှိတဲ့ net တွေကဘုရားလောင်းရဲ့စကားကိုနားမထောင်ဘူး။ကွဲနေတဲ့တပင်အကြီးတွေကိုယူမယ်လူတွေမြို့တွေရွာတွေနဲ့နီးတဲ့အပင်တွေကိုယူတယ်ဘာမှမဆိုသူတို့ကနော်လူတွေရဲ့ပူဇော်မှုပတ်သက်မှုကိုသဘောကျလို့တဲ့။ဟုတ်လား။အဲ့လိုယူတဲ့ခါကျတော့နောက်လေမုန်တိုင်းကြီးတွေလာတဲ့ခါကျတော့ဟိုမှာအတိုင်းနဲ့ဝိုင်းနဲ့စုစည်းပြီးတော့နေတဲ့နော်အင်ဂျင်တော်ကြီးကဘာမှမဖြစ်ဘူး။နော်လက်လက်လက်လာပါမဲ့ပြီးတော့ တပင်နဲ့ကွဲနေတဲ့အပင်ကြီးတွေလူသူနီးတဲ့နေရာမှာယူတဲ့နတ်တွေအကုန်လုံးအပင်တွေကျွတ်လဲပြီးတော့ဒုက္ခရောက်ကြဟုတ်လားဒါကြောင့်မြတ်စွာဘုရားညီညွတ်မှသာလင်ချမ်းသာတာမညီညွတ်ရင်မချမ်းသာဘူးဆိုပြီးတော့ရွှေတော်မျိုးတော်တွေကိုမြတ်စွာဘုရားအာယုံစိုက်ပြီးတော့ချမ်းသာဖို့ပြောတာပေါ့နော်အင်းနောက်ထပ်ဘုံဘုံတို့ဟိုဇတ်တော်တွေဒီဆွေမျိုးတို့ရဲ့အကျိုးစီးပွားကိုကျင့်သုံးခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဓာတ်ထက်ပိုပြီးတော့ထင်ရှားတဲ့ပြစ္ဆုတ်ပံအကြောင်းတရားနော် အတိတ်ဝတ္ထုတွေအများကြီးဟောထားတာရှိတယ်အတိတ်ဇလန်းတွေကတော့အများကြီးပဲသို့တော်ဟောရခြင်းရဲ့အကြောင်းတရားကဒီရှုပ်ထွေးတဲ့အခြေအနေတရက်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တာပေါ့နော်အဲ့ဒီဥစ္စာလည်းပဲတော်တော်များများကြားဖို့နားပါရှိတယ်ယဉ်နေမှုရှိတယ်ဒါကဘာလဲဆိုတော့တာကိဝင်တွေဟာမြတ်စွာဘုရားလက်ထက်တော်မြတ်စွာဘုရားပြိဋိဘံမစံခင်မှာကိုပဲဒီတာကိဝင်မင်းမျိုးမင်းတွေတွေဟာဖြည့်ဆည်းခံကြရတာ ဘယ်သူကဖြည့်ဆည်းတာတုံးဆိုတော့သူတို့နဲ့အဆွေမျိုးမကင်းတဲ့ဝိတတုပမင်းကဖြည့်ဆည်းတာပဲဟုတ်လားဝိတတုပဆိုတာက ကောသလမင်းကြီးရဲ့သားပဲလေအဲ့တော့ဒီကောသလမင်းကြီးနဲ့တာဂီဝင်တွေရဲ့အရှုပ်ထုတ်ကလည်းပဲပြောရရင်သူကအလွန်ရှည်တယ်ဇလန်းစတာတော့ကောသလကြီးကစတာတော့ဘာတုံးဆိုတော့မြတ်စွာဘုရားနဲ့သူကအလွန်ရင်းနှီးခြင်းယဟန်တန်ဃာတွေကဆုံးခံနေပါလေကြွပြီးဆိုလို့ရှိရင် ဝိသခါတို့အနာတပိန်တို့အိမ်မဲဦးစားပေးပြီးတော့သွားသူ့ရဲ့နန်းတော်ပင့်ဖိတ်ထားလည်းမလာဘူး။ဘောင်းဆိုသူကတိတ်ဂယုမှမဆိုင်တာကိုယင်းနှိမှုကလည်းတိတ်မရှိတဲ့ခါကျတော့မလာဘူး။အဲ့တော့သူကနော်ဖះနဲ့အမျိုးမတော်လို့မလာတာတကယ်လို့သာငါဖះနဲ့အမျိုးတော်တယ်ဆိုလို့ရှိရင်ဒီယဟန်တော်တွေကသူ့ရဲ့နန်းတော်ကိုကြွလာကြမှာအဲ့ဒါမြတ်စွာဘုရားနဲ့နီးစပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာကီဝင်နေစီကိုလှမ်းပြီးတော့မင်းသမီးတယောက်တောင်းတယ်ပြောရရင်တာကီဝင်တွေကသူ့ရဲ့ အာနာစက်ပြန့်ရလက်အောက်ခံမယ်တကယ်တမ်းကကောသလကြီးကအင်အားကြီးတာပေါ့သူကဟုတ်လားအဲ့တော့ဟိုကမပေးပဲမနေရဘူးဒါပေမဲ့ဟိုကလည်းပဲမာနာအိုးတွေလေသူတို့နဲ့အမျိုးဆက်မတူတဲ့လူကိုသူတို့ကမပေးဘူးသူတို့ချင်းချင်းပဲသူတို့ကလည်းပဲအိမ်အောင်ပြုတ်ကြတာဟုတ်လားအဲ့တော့ကောသလကတောင်းပြီဆိုတော့မပေးရင်လည်းပဲသူတို့ကိုနှိပ်စက်မှာလည်းကြောက်တယ်အဲ့တော့ဘာလုပ်တုံဆိုတော့မဟာနမင်းကြီးရဲ့တမီးတယောက်ရှိတယ်ဝါသဖခတ္တိယတဲ့အဲ့ဒါက ကျွန်မနဲ့ရပြီးတော့မွေးထားတာဟုတ်လားမဟာနမင်းကြီးရဲ့သမီးပဲဒါပေမဲ့မအေးရကျွန်မအဲ့တော့ကမဟာနမင်းကြီးကဒီကောသလတိုင်းသားတွေကိုလှည့်စားပြီးတော့ဒီကျွန်မလေးကိုသူသမီးဟုတ်လားတကယ်လဲသူသမီးပဲဒါပေမဲ့တစ်ဖက်ကကျွန်မဆိုတာကိုတော့ဖွက်ထားတယ်အဲ့လိုလုပ်ပြီးတော့ပေးလိုက်ရောအဲခဏတော့မိရငြိမ့်တော့အေးသွားတာပေါ့နော်ဒါပေမဲ့လို့ဒီမယိုးသားမှုကတစ်ချိန်မှာပေါ်လာတယ် တစ်ချိန်မှပဲချိန်တော့ဒီဝတ္တပခတ္တိယနောက်ကြတော့သားလေးမွေးတယ်အဲဝိတတူပတဲ့တူတူပြောကြပါစို့အဲ့တော့အဲ့ဒီသားလေးကြီးလာတဲ့ခါကျတော့ဒီဝါတပခတ္တိယသူ့အမျိုးတွေစီလွတ်တာပေါ့ယဉ်ဒီမှုရအောင်တာကီဝင်နေသည်ဒါဒီဟိုကတိတ်မလာသေးခြင်းဘူးဂျွန်မသားဆိုပြီးတော့ဒါပေမဲ့အဲ့လိုလည်းပဲတိအတိခံလို့ရလည်းမဖြစ်ဘူးအဲ့ဒါနဲ့သူလာပြီဟေးလာမလို့သတင်းပေးပြီဆိုရင်ဒီဝိတုတုပမင်းသားလေးတဲ့ကြီးတဲ့လူတွေအကုန်လုံးဒီပြနေရပို့တယ် အငယ်တဲ့လူတွေကိုဒီပြင်တွေကပို့တယ်ကြီးတဲ့လူပဲထားတယ်လာပြီဆိုအဝိတုတုပါပဲရှိခိုးရတယ်သူ့ကိုရှိခိုးလူတယောက်မှမရှိဘူးလုပ်ပုံကဟုတ်လားအဲ့ဒါနဲ့နောက်တော့ဒီဝိတုတုပါအရွယ်ရောက်လာသူကလည်းနှစ်တိုင်းသွားဟန်တူးတယ်အဲ့တော့တနှစ်မှာတော့သူအရွယ်ရောက်ပြီးတော့သူထိုင်ခဲ့တဲ့နေရာလေးကိုသူတို့လည်းပြန်သွားပြီဆိုတော့ဟိုမှာတာကွေမင်းတွေကမင်းသမီးတွေကပါလုတ်တုံဆိုတော့ပြွန်မသားထိုင်တဲ့နေရာနွားနှုတ်နဲ့ဆေးတယ်ဆိုပြီးတော့တပြစ်တောက်တောက် ပြောရင်းဆိုရင်းနဲ့စေးတယ်ကံဆိုးကျင်တဲ့အခါကျတော့လက်နဲ့မေ့နေလို့ဆိုတော့ဝိတုရူပရဲ့အဲတက်သားတွေတဲ့ကနှစ်ယောက်ကလာယူတော့အဲ့ဒီအတန်ကိုကြားတယ်ကြားတဲ့အခါကျတော့အကုန်ကြီးညာပြီးသားဖြစ်သွားတာပေါ့နော်အကုန်လုံးကြီးညာပြီးသားဖြစ်ပြီးဒီသတင်းကကောသလမင်းကြီးရဲ့နန်းတော်ထိရောက်တယ်ရောက်တဲ့အခါကျတော့ကောသလမင်းကြီးကစိတ်ဆိုးတာပေါ့သူ့ကိုကျွန်မကိုပေးရမလားဆိုပြီးတော့တခါလဲအဲ့ဒီဝါသပခတ္တိရာရောဝိတုရူပရောတာမိနှစ်ယောက်လုံးကိုအဆောင်အယောင်တွေအကုန်လုံးရုပ်သိမ်းပစ်လိုက်တယ် ကျွန်မှပေးတဲ့ဟိုအဆောင်အယောင်ပဲပေးတယ်ရက်ဆက်တဲ့သူကလည်းတကယ်တမ်းအဲ့ဒါသူ့သားပဲလေအဲ့လိုမျိုးကြီးဖြစ်တဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီမှာဒါကိုလည်းပဲမြတ်စွာဘုရားလက်လျူမရှိဘူးဟုတ်လားနန်းတော်ကိုကြွသွားပြီးတော့မင်းကြီးအဲ့လိုမလုပ်ရဘူးတကယ်တမ်းဆိုရင်ဒီဝိတုဒုပမင်းကြီးရဲ့သွေးပဲဒီဝါတဖခတ္တိယလည်းမဟာနမင်းကြီးရဲ့သွေးပဲအမျိုးတွေထဲမှာအဖရဲ့အမျိုးသားလည်းအဓိကဖြစ်တယ်ဆိုပြီးတော့ကထဝဟနဇက်ကိုမြတ်စွာဘုရားအဲ့ဒီမှာဟောတယ်။ အဲ့ဒီဇတ်တော်ကပြောရရင်တရားရှည်လိမ့်မယ်ဟုတ်လားအဲ့ဒီကထဝါဟနာဇတ်ဆိုတာက तू ကနော်ဘယင်ကြီးက तू ကတောကစားသွားရင်းနဲ့ဆင်းရဲမှဆင်းရဲသူမှတယောက်နဲ့ညားခဲ့တာအဲ့ဒီမှာမင်းသားလေးမွေးလို့ရှိရင်ဒီလက်စုပ်ကိုယူပြီးတော့နန်းတော်ကိုလိုက်ခဲ့ပေးထားခဲ့တာသမီးလေးမွေးရင်တော့ဒါရောင်းချစပြီးတော့နေလိုက်တော့ပေါ့ဖြစ်ရှင်တော့သားလေးမွေးရင်အဲ့ဒီဆင်းရဲသူမှလိုက်လာတဲ့ဒီသားလေးချီပြီးတော့အဲ့တော့ဖေကြီးက မူမဘုံဘုံမှာအလဲဆိုတဲ့အခါကျတော့ရှက်တယ်အဲ့ဒါသူသားမဟုတ်ဘူးလို့ညင်းရောအဲ့ကြတော့မှဟောကဆင်းရဲသူမှဘာလုပ်တုံဆိုတော့နော်လှံကိုအောက်ကထောင်ပြီးတော့သားကိုအပေါ်မြှောက်လိုက်တယ်တကယ်လို့သူဘယင်ကြီးရဲ့သားမဟုတ်ဆိုရင်လှံစုပြီးတော့သေပါစေပေါ့ဘယင်ကြီးရဲ့သားဆိုရင်ကောင်းငင်မှာပဲနေပါစေပေါ့တစ္ဆာမှန်တဲ့အခါကျတော့ကလေးကအပေါ်မှာကောင်းငင်မှာပဲထောခွက်ခွေနေတယ်အဲ့ဒီဒီမှာအံဩပနံဖြစ်ပြီးတော့ဘယင်ကြီးကလည်းသူသားလို့လှုပ်တယ်အဲ့ဒီဇတ်တော်ဘုရားမြတ်စွာဘုရားဟောတာကထာဝါနာဇတ်တဲ့ အဲ့ဒီအဲ့ဒီဇက်ကိုဟောပြီးတော့မှတရားချမှကောသလမင်းကြီးကဝါသဘခတိယာကိုရောဝိတုတုပယောရောနော်သူ့ရဲ့ပုံမှန်အနေအထားမှာပြန်ပြီးတော့အဆောင်အယောင်နဲ့ပြန်ချီးမြှောက်ဒါပေမဲ့ဝိတုတုပစိတ်ထဲမှာဒီသာကိဝင်တွေကိုမကြည်တော့ဘူးတကယ်တမ်းအဲ့ဒါတွေကဘာလို့သူ့အမျိုးရင်းတွေပဲအမျိုးဆိုတော့ထိဆက်မှုများပြီးတော့အခုအစာမကြေမှုကလာပြီဟုတ်လားအစာမကြေမှုလာတဲ့ခါကျတော့ဇက်လန်းကရှုပ်မယ်ဘယ်လောက်ထိရှုပ်မလို့ဆိုတော့နော်မန်နေပေါ့ဒေါသတွေပေါ့ နော်တာကီဝင်တို့ရဲ့မာနဝိတုတုပရဲ့ယံညိုးဒီနှစ်ခု ထိတ်တိုက်တွေ့တာပေါ့ဟုတ်လားတွေ့တဲ့ခါကျတော့ငါနေရာကိုနော်နွားနှုံးနဲ့ဆေးတဲ့လူတွေကိုသိစေမယ်ဒင်းတို့ရဲ့လေချောင်းသွေးနဲ့အဲ့ဒီနေရာကိုငါပြန်ဆေးမယ်သူကဒီတိုင်းပဲအမြဲတမ်းကြိမ်ဝါနေဟုတ်လားနောက်ကြတော့တူတူပြောကြစို့ကောသလမင်းကြီးကဟိုဗန္ဓုလတို့ကိုနော်အစိုးရင်လွန်ပြီးတော့ဂျာဂုံးတိုက်တဲ့လူရဲ့ဇကားကိုယုံပြီးတော့ဗန္ဓုလနဲ့သား32ယောက်ကိုသူကတတ်တယ် အဲ့ဒီတက်ပြီးတော့မှသူကနောင်တရပြီးတော့ဗန္ဓုလရဲ့တူကိုတခါစစ်သူကြီးယာတို့ပေးပြန်တာဇလန်းတွေကခတ်ရှုပ်ရှုပ်ပေါ့နော်။အော်တိုင်းရေးပြည်ယာနန်းတင်ရေးတွေပေါ့ရှုပ်ထွေးအလွန်ကောင်းတဲ့ဇလန်းမှာပဲစိတ်ဝင်စားစရာကောင်းမဲ့ကောင်းတဲ့ရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်ဟုတ်လား။အဲ့လိုမျိုးဗန္ဓုလကိုတက်မိလို့သူကပြန်ပြီးတော့ဟိုချီးမြောက်တဲ့အနေနဲ့အစားပေးတဲ့အနေနဲ့ သူ့ရဲ့တူကိုစစ်သူကြီးရာပေးတော့စစ်သူကြီးကစစ်သူကြီးဖြစ်ပြီးဆိုတော့ तू ကသူ့ဦးလေးတွေသူ့ရဲ့ညီကိုဝင်းခွဲတွေတတ်ထားတာဆိုတော့ဒီဘင်းကိုမကျေနပ်ဘူးမကျေနပ်တဲ့အခါကျတော့ဒီဝိတုဒုပမင်းသားလေးကိုပေါင်းပြီးတော့မြှောက်ပေးပြီးတော့နော်ကောသလမင်းကြီးမြတ်စွာဘုရားဖူးတော့မင်းမြောက်တစားတွေပြင်မဲ့မှာထားခဲ့တာအဲ့ဒါကို तू ကယူပြီးတော့တခါတည်းနန်းတော်ပြန်ပြီးတော့မင်းမင်းမြှောက်ပစ်လိုက်တယ်မင်းကြီးကိုမြင်းပိန်လေးတစ်ကောင်နဲ့ဒီကျွန်မလေးတယောက်ပဲထားခဲ့တယ်မင်းကြီးကအဲ့ဒါမသိဘူး तू လာပြီးတော့စစ်တဲ့ကြီးကမရှိတော့ အဲ့ဒါနဲ့သူကလည်းပဲပြန်လို့ရှိရင်သူတတ်ခံရမှာလေဟွာသူသားနဲ့စစ်သူကြီးနဲ့ကပေါင်းမိသွားပြီဆိုတော့အဲ့တော့ तू ကဘစုအာကိုတုံဆိုတော့ဇာတတက်ကို तू ကအာကိုတာဟုတ်လားအဇာတတက်ကသူ့ရဲ့အမမွေးထားတာအိုးသူ့ရဲ့တူအရင်သူကမောင်းလဲနှမလဲတွေပဲသူတို့ကဟုတ်လားအဲ့ဒါနဲ့အဇာတတက်တီသွားတဲ့အခါကျတော့အလွန်နူးညံ့သိမ်မွေးတယ်အဲ့တော့ तू ကအသက်80ရှိနေပြီကောသလမင်းကြီးကဖះနဲ့ तू ကတက်တူရွယ်တူပဲ အလွန်နူးညံ့သိမ်မွေ့တဲ့နော်ခန္ဓာကိုယ်အသက်အရွယ်လည်းကြီးပြီဆိုတော့ဓာမခံနိုင်ဘူးပေါ့လေလောကဓာတ်လည်းအကြီးကြီးဆိုတဲ့အခါကျတော့အဲ့ဒါရာဇဂိုရောက်တဲ့အခါကျတော့မြို့တကားတွေကပိတ်နေပြီသူတို့အချိန်မတော်မှရောက်လာဝင်လို့မရအဲ့ဒါနဲ့မြို့ပြင်ဘက်ကဇေယျပေါ်မှာအိတ်ကြရတော့ညမှာပဲသေရောကောသလမင်းရာဇေယျပေါ်မှာသေရတယ်ဟုတ်လားနောက်ကြတော့တူတူပြောကြပါစို့ဝိတုတုပအဲ့ဒီနီးနဲ့သူကရှင်မင်းဖြစ်သူရှင်မင်းဖြစ်ပြီဆိုတော့သူ့ရဲ့ နှစ်ဦးစားပေးလုပ်ငန်းနံပါတ်1လုပ်ငန်းပါတော့သူ့ရန်ညိုးကိုဖြေဖို့ပဲနော်သူ့ဒေါသကို အစာကျွေးဖို့ဒါပဲဟုတ်လားသူငငယ်လေးတွေကစပြီးတော့သူ့စိတ်ထဲမှာဒါပဲလှုပ်ချင်နေတယ်ဟုတ်လားအဲ့ဒါနဲ့ तू ကသွားရစစ်တကြီးချီတက်ပြီးတော့သွားအဲ့တော့မြတ်စွာဘုရားသိတယ်။အော်ငါရဲ့ဆွေတော်မျိုးတော်တွေပျက်စီးတော်မေ။ဒါပေမဲ့နည်းနည်းလေးမှပဲအချိန်ဆွဲလို့ရရ။ဆွေမျိုးတွေရဲ့ပုံမှာမြတ်စွာဘုရားရဲ့နော်တာဝန်ကြီးမှုတနည်းအားဖြင့်မြတ်စွာဘုရားရဲ့ကရုဏာတော်ပေါ့နော်။ အဲ့ဒါနဲ့မြတ်စွာဘုရားဝိတုရူပစစ်တက်ကြီးနဲ့ခြိတက်သွားတာကိုရှေ့ရနဲ့အရင်ရောက်အောင်သွားနဲ့တယ်နေဆက်မှာနော်ဒီဘက်ကကောသလတိုင်းနေဆက်ဟိုဘက်ကတာကီဝင်တို့ရဲ့ပြည်တော်ဟုတ်လားဒါမဲ့တကယ်တကယ်ကကောသလရဲ့လက်အောက်ခံပဲနော်သို့တော်နေကြားလေးတွေရှိတယ်သူတို့ရဲ့အုပ်ချုပ်ရေးစနစ်တော့ဘုံဘုံကအတိအကျမပြောတတ်ဘူးပေါ့နော်အဲအဲ့ဒါမြတ်စွာဘုရားကဒီကပိလဝတ်ပြည်ဘက်မှာရှိတဲ့ တစ်ပင်တစ်ပင်အောက်မှာထိုင်နေတယ်အဲ့ဒီတစ်ပင်ကတကယ်တကယ်အရေးမရှိဘူးတစ်ပင်တစ်ရွက်ကကျွတ်လို့ကျဲတယ်တစ်ပင်လေးကတစ်သေးဒီဘက်ကကောဒီဝိတုဒ္ဓပရဲ့နိုင်ငံတာဝတိဘက်ကောသလတိုင်းဘက်မှာပညာမင်းကြီးအကြီးရှိတယ်နေပြောက်ကိုမထိုးအရေးအရန်ကောင်းတဲ့အပင်ကြီးရှိတယ်အဲ့ဒါမြတ်စွာဘုရားအဲ့ဒီအရေးကောင်းတဲ့အပင်အောက်မှာမထိုင်ဘူးအရွက်ကျွတ်လို့ကျဲတယ်ရှိတယ်အပင်လေးအောက်မှာထိုင်တယ်အဲ့ဒါဝိတုဒ္ဓပစစ်တက်ကြီးနဲ့ခြီလာဒါမြတ်စွာဘုရားလည်းသူ့အမျိုးပဲလေသူသိတာပေါ့ မြတ်စွာဘုရားတို့သူကလွန်ကြည်ညိုတယ်အမြတ်စွာဘုရားဒီသွားပြီးတော့ရှိခိုးမြတ်စွာဘုရားဒီဘက်ကအရေးကောင်းတဲ့အပင်ကြီးအောက်မှာမြတ်ဗျာမြတ်စွာဘုရားရွှေ့ပြောင်းပြီးတော့သတင်းသုံးပါဗျာဒီမှာနေပူတောင်ကောင်းကောင်းမကာနိုင်တဲ့ကျွလိုကျဲတဲ့အပင်အောက်မှာသတင်းမသုံးပါနဲ့ပေါ့အဲ့တော့မြတ်စွာဘုရားဘာအမိန့်ရှိတုံးဆိုတော့မင်းကြီးတဲ့ရွှေမျိုးတွေရဲ့ရိတ်ကအေးတယ်တဲ့ဒီစကားကိုအထာလေးနဲ့ပြောတာဟုတ်လားတိတဲ့သူမျိုးတွေကိုသွားတတ်တော့မှမို့လို့မြတ်စွာဘုရားမတတ်စေခြင်းလို့ပြောတာပေါ့နော်ရွှေတွေမျိုးတွေရဲ့ရိတ်ဆိုတာအေးတယ် နော်အပေါ်ကတည့်ရက်ကကျဲပေမလို့ဓာတုဆွေမျိုးတွေရဲ့တိုင်းနိုင်ငံပေါ့ဆိုလိုတာကအဲ့ဒါကိုဝိတုဒုပသဘောပေါက်တယ်အဲ့ဒါနဲ့မြတ်စွာဘုရားကိုပြောရရင် အာနာပြီးတော့သူ့စစ်တက်ကြီးပြန်လှည့်သွားတယ်အဲတာကီဝင်တွေအသက်ရှင်ခွင့်ရသွားတာပေါ့နော်ဒါပေမဲ့မကြဘူးအဲ့ဒီအကြိတ်အခဲအာဂါတရန်ညိုးကတလိမ့်လိမ့်တက်လာပြန်တယ်မရဘူးတခါစစ်တက်ကြီးချီးပြီးတော့ထွက်ပြန်ရောအဲ့ဒါမြတ်စွာဘုရားရောက်နေတဲ့အဲ့ဒီနေရာမှာနှစ်ကြိမ်မြောက်နော်အဲ့ဒါဝိတုဒုပနှစ်ကြိမ်မြောက်ပြန်လှည့်သွားတယ် သုံးချိန်မြောက်တစ်ခါချီတက်သွားတယ်ရောက်နေပြန်တယ်မြတ်စွာဘုရားသုံးချိန်မြောက်သုံးချိန်မြောက်လဲဝိတုဒ္ဓပပြန်လှည့်သွားတယ်လေးချိန်မြောက်ချီတက်သွားတယ်ဟောအဲ့ဒီလေးချိန်မြောက်ကြတော့မြတ်စွာဘုရားမကြွတော့ဘူးတဲ့နော်တာကီဝင်တို့ရဲ့နော်သူ့ရဲ့ကံတရားကိုတားဖို့အတွက်နော်ဘလို့မှမဖြစ်နိုင်တော့တဲ့အနေထားဟုတ်လားအဲ့ဒါမျိုးမြတ်စွာဘုရားမကြွတဲ့အခါကျတော့ဝိတုဒ္ဓပစစ်တဲ့ကြီးနဲ့နော်သူတဲ့အာအင်အားငယ်တဲ့အတွက်ကြောင့်တာကီဝင်တွေအကုန်လုံးကိုတတ်ပြစ်တယ်ဟုတ်လား သူ့နေရာနွားနှုတ်နဲ့ဆေးခဲ့တဲ့နေရာလေးကိုလည်းတကယ်ကိုသွေးတွေနဲ့ဆေးပစ်လိုက်တယ်ဟုတ်လားဒါမဲ့သူရောဇက်သိန်းလှသလားနော်ဒီစကားလေးတခွန်းကိုပဲအမာယူပြီးတော့လူတွေရဲ့အသက်ကိုအမျိုးတွေရဲ့အသက်ကိုရဲဆက်ဆက်တတ်တဲ့သူရောနောက်ကျောင်းကောင်းသလားဆိုတော့မကောင်းဘူးအကြာကြီးမနေဘူးသူ့ရဲ့ကံတရားဟုတ်လားအဲ့ဒါ तू အဲ့ဒါကြီးအနိုင်ရပြီဆိုပြီးတော့ तू ပြန်လာတာပေါ့နော်စစ်တပ်ကြီးနဲ့ပြန်လာတဲ့အခါကျတော့အဲ့ဒီအစိတဝအစိတဝတီမြစ်ဘေးမှာနဲ့တူပါရဲ့ နန်းတော်ကိုတန့်မဝင်ပဲနဲ့အချိန်ကလည်းမရှိတော့လို့ပေါ့အာตายရတယ်မြစ်ဘေးမှာအမြစ်ကြီးဘေးမှာစခန်းချပြီးတော့တဲကြတာအိတ်ကြတာပေါ့နော်ပျော်စရာလည်းကောင်းတယ်တက်ချင်တဲ့ရန်သူတွေလည်းတတ်ခဲ့ရပြီဆိုပြီးတော့ဟုတ်လားအဲ့ဒီမှာဘုံဘုံတို့စိတ်ဝင်စားတဲ့အကောင်းတာတခုကကံတရားတွေပေါ့နော်ကံတရားတွေဘယ်လိုစိတ်ဝင်စားတဲ့အကောင်းတုံးဆိုတော့ဩတေမဲ့ကံပါလာပြီတက်တန်းရှေ့သွားပြီနော်ကံတရားစီမံတော့မယ် ကံစီလာပြီဆိုတဲ့လူတွေကအပေါ်မှာတက်အိတ်တယ်ဒါပေမဲ့ဟာပိုးကောင်တွေကကြိုက်တယ်ဟိုကကြိုက်တယ်ဒီကကြိုက်တယ်ဆိုတော့မြစ်ထဲဆင်းအိတ်တယ်တဲတောင်ပြင်ပေါ်မှာဟုတ်လားတေကံမစီသေးတဲ့လူတွေကြတော့မြစ်ထဲတဲတောင်ပြင်မှာငကောအိတ်နေတယ်ဟာပိုးကောင်တွေကဟိုကကြိုက်ဒီကကြိုက်မဖြစ်သေးပါဘူးဆိုတော့မြစ်ကမ်းပေါ်တက်အိတ်တယ်အမြင့်ကိုတက်အိတ်တာသူတို့အကုန်လုံးရေမျောပြီးတော့သေကြမှာအရကံတရားကစီမန်းနေတာဟုတ်လား နော်သေရမဲ့လူကအပေါ်အိပ်ပြီးသားတောင်မှအကောင်ကိုက်လို့ဆိုပြီးတော့အောက်သေးတောင်ပြင်ပေါ်ရောက်လာတယ်မသေးရမဲ့လူကအောက်သေးတောင်ပြင်မှာအိပ်ပြီးသားကိုအပေါ်တက်ပြီးတော့အိပ်တယ်ဟုတ်လားအဲ့ဒါနဲ့ညတကောင်လောက်လေရောက်ရော အကုန်လုံးရေတွေဟာရုတ်တရက်ဘာမှမဆိုတော့သူတို့အဲ့လိုပြောင်းရွှေ့နေတဲ့အချိန်မှာကိုပဲဟိုအထက်အညာမှာမိုးကအကြီးကျယ်ရွာနေပြီအလုံးလိုက်ခဲလိုက်လာနေပြီဟုတ်လားတော့ကြောက်မဲ့ဖွယ်ကကောင်းတဲ့နော်ဒလကြမ်းကြတဲ့နော်တောင်ကြရေသဘောမျိုးတွေပေါ့နော်အကုန်စုစည်းပြီးတော့ အကုန်လုံးတိုင်မျှောပြီးတော့အဲ့ဒါညသကောင်ရောက်အိတ်ကောင်းနေတော့မှအကုန်လုံးပါသွားရောငဝိတုပါလည်းအဲ့ဒီတည်းပါသွားဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဇက်ဟိုဂါထာလေးတစ်ပုဒ်ဟောတယ်အဲ့ဒီဂါထာလေးကတော့တော်တော်စဉ်းစားစရာလည်းကောင်းတယ်နော်ဒီအဖြစ်ပြက်နဲ့လည်းပဲအလွန်မှလည်းပဲအဝန်ကုန်ကြကြတယ်ဒါမြတ်စွာဘုရားရဲ့နော်တပညုတဉာဏ်ကြီးနဲ့နော်စီစဉ်ပြီးတော့ဟောထားတာဆိုတော့တကယ့်ကိုပဲအလွန်ပြည့်စုံတဲ့ဒေသနာတစ်ခုပေါ့နော် ဘုဗ္ဗာနိဟေဝပစိနန္တံပြာတတ္တမာနတန္တရံသုတ်တံခါမမဟောကောဝါမိစုအာရာယကိစ္စတိဘုဗ္ဗာနိငါးပါးအာယုံကာမဂုဏ်ဒီဟုသောပန်းပွင့်တို့ကိုပစိနန္တံဟေဝရွေးချယ်သေးတာလင်းဖြစ်သောပြာတတ္တမာနတံအထူးထူးပြားပြားသောအချင်းရာဖြင့်လွန်စွာကန့်ညီသောစိတ်ရှိသောနရံလူတတ္တဝါတို့ကို မဟောကောကြီးစွာသောရေရင်သည်သုတ်တံအိပ်ပျော်၍နေသောကာမံရွာနေသူလူအပေါင်းကို အာရာယယူဆောင်၍ ကိစ္စတိဤဝါသွားတဲ့ကဲ့သို့မေစုသေမင်းသည်အာရာယရွ၍ကိစ္စတိသွားလေ၏အတိပ္ပယဘာပြောတာတော့နော်အိပ်ပျော်နေတဲ့ရွာကြီးတေဝါနော်ရွာကြီးတေဝါအိပ်ပျော်နေတော့ဘာမှမသိလိုက်ရဘူးရေတွေကရုတ်တရက်ကြီးလာပေါ့တရွာလုံးရှိတဲ့လူတွေအိမ်တွေအကုန်လုံးတိုက်စားပြီးတော့ပါသွားတယ်ဆိုကြပါစို့ဥမာဆယ်ကြီးတွေဘာကြီးတွေကျိုးလို့ဆယ်အောက်မှာရှိတဲ့ရွာတွေရေတွေအကုန်ပါသွားတယ်ဟုတ်လား ကတော့ပေါက်ကရေကျိုးလို့ပွက်စိတ်ကလေးတွေပါသွားတယ်လို့မျိုးအကုန်ပါသွားတယ်အိပ်ပျော်နေတဲ့ရွာကိုတဲ့အလွန်ကြီးတဲ့ရေတွေကတခါတည်းသဲပြီးတော့သွားတယ်လို့တတ္တဝါတွေကိုလည်းပဲသေခြင်းတရားအမြဲတမ်းတိုက်ဆောင်တိုက်ဆောင်ပြီးတော့ယူယူသွားနေတယ်အဲ့တော့အဲ့တတ္တဝါဆိုတာဘယ်သူတွေတုံးဘလို့သဘောရှိတာတော့ဘလို့သဘောရှိတာတော့အလွန်လှတဲ့ပန်းလေးတွေကိုလိုက်ရှာပြီးတော့ခူးနေတယ်လို့မျိုးလူတွေကကိုကြိုက်တဲ့အာယုံကိုလိုက်ရှာနေကြတယ် ဒါမြတ်စွာဘုရားဥပမာအမျိုးမျိုးပေးတာပေါ့နော်ဟိုဦးဇင်းတို့ဥယျင်တွေဘာတွေထဲမှာပန်းပေါင်းစုံစိုက်ထားတယ်ဆိုရပါစို့မျိုးသမီးလေးတွေကိုမျက်စိထဲမြင်ကြည့်တယောက်နဲ့တယောက်အကြိုက်ကလည်းမတူတဲ့အခါကျတော့ကိုကြိုက်တဲ့ပန်းကိုလိုက်ရှာတယ်ကိုကြိုက်တဲ့အယောင်ကိုလိုက်ရှာတယ်ဟုတ်လားရှားပြီးတော့ဘာလုပ်မလို့ဆွမဲပန်းမဲအဲ့လိုပဲတတ္တဝါတွေဟာဒီလောကဆိုတဲ့ဥယျင်ကြီးထဲမှာကိုကြိုက်တဲ့အာယုံကိုလိုက်ရှာတယ် တချို့ကယူပါယုံကိုကြိုက်တယ်တချို့ကတတ်တာယုံကြိုက်တယ်အကြိုက်တာတော့အကုန်လုံးကြိုက်ကြတာဒါပေမဲ့ဦးစားပေးအဆင့်လေးကိုပြောတာပေါ့ဟုတ်လားတချို့ကဒီရုပ်တံကိုမကြည့်ရရင်မနေနိုင်ဘူးဟုတ်လားတချို့ကြတော့အေးအဲ့ဒါတွေကရေးမကြည့်ဘူးသူကဘာတုံးတစ်ချိန်လုံးအစားတောက်ပဲတွေးနေဟုတ်လားအဲ့လိုလူကဘိုးတောင်ဆိုးသေးတယ်ဟုတ်လားအစားတောက်ပဲတွေးနေတာနော်အာယုံတွေအမျိုးမျိုးရဲ့ပုံမှာအကြိုက်အမျိုးမျိုးနဲ့လူတွေကဘာလုပ်နေကြတော့ရှားဖွေရင်းနဲ့အချိန်ကုန်နေကြတယ် နော်ပန်းကလေးတွေရှာပြီးတော့အမျိုးမျိုးပန်းပြီးတော့နေသလိုမျိုးနော်အာယုံအမျိုးမျိုးကိုရှာအမျိုးမျိုးသိမ့်ပြီးတော့နေကြတာအဲ့ဒါလိုရှာရင်းသိမ့်ရင်းနဲ့စိတ်ကဘယ်လိုတုံးဆိုတော့ဗျာတတ္တမနတန်သဘောကျတယ်ဒီစကလုံးလေးကိုကိုရှာထားတာရဲ့အပေါ်မှာအလွန်မှကန့်ညိတဲ့စိတ်ရှိတယ်တဲ့။ရာပြီးသားကိုကန့်ညိတယ်မရသေးတာကိုလည်းတောင့်တတယ်။လောဘရဲ့သဘောနှစ်မျိုးအကြံမြင်လေးမှတ်ထားပါနော်။ရာပြီးသားကိုဗာလဲကန့်ညိတယ် မရသေးတာကိုတော့လှမ်းပြီးတော့တောင့်တတယ်ဒီသဘောမျိုးနဲ့တတ္တဝါတွေဟာနဘောကဥယျင်ကြီးထဲမှာနော်ကိုကြိုက်တဲ့ပန်းကိုရှားပြီးတော့နေသလိုမျိုးနေနေကြတာပေါ့နော်အဲ့ဒါလိုနေနေတုန်းမှာပဲအိပ်ပျော်နေတဲ့ရွာကြီးဟာလူတွေကိုနော်အလွန်ကြီးတဲ့ရေရင်ရှိတဲ့အနေအထားရေပြင်ကြီးကတခါတည်းတိုက်ပြီးတော့ယူသွားတယ်လို့လူတွေကလည်းပါသွားတယ်ကန္နာတစ်ပင်ဆိုတာကိုလည်းပဲတချို့ဒေသနာတွေမှာအဲ့လိုဥမာပေးတာလည်းရှိတယ်ဟုတ်လားအဲ့ကြောင့်မြတ်စွာဘုရားက နော်တတ္တဝါတွေဟာဘလို့အနေထားနဲ့ပဲနေနေသူတို့ဘာတွေပဲရှာပြီးတော့ဘာတွေပဲသိမ့်ပြီးတော့ဘာတွေကိုပဲအရေးကြီးတယ်လို့ပဲပြောပြီးတော့နေနေနော်အဲ့နေတုန်းမှာတခါတရံနော် ရေတွေကဆွဲခေါ်သွားတယ်လို့မျိုးသေခြင်းတရားချို့တတ္တဝါတွေကိုဆွဲခေါ်သွားတယ်မနေ့ကတော့မှနော်တည်င်းတစ်ခုထဲမှာ တွေ့လိုက်တယ်အိန္ဒိယမှာနဲ့တူပါရဲ့နော်အလုတ်လုတ်ရင်းနဲ့အလုတ်သမားလေးတွေကအိတ်နေကြတယ်15ရောက်တောင်လားမသိဘူးအဲ့ဒါမြေတွေကမောင်းတဲ့လူဟာမသိဘူးလေတခါတည်းအကုန်လုံး တက်နင်းသွားတယ်အကုန်သေးတယ်ဟုတ်လားတကယ်ကိုအိပ်ပျော်နေတုန်းကိုသေလို့သေမှန်းတောင်သိလိုက်ရလားမသိပါဘူးစဉ်းစားကြည့်ဦးနော် အကြောင်းမြတ်စွာဘုရားကဒီဝိတုဒ္ဓပရဲ့အနေအထားလေးကိုအခြေခံပြီးတော့ဒီဇတ်တော်ဒီအကြောင်းအရာဒီကာထာလေးကိုမြတ်စွာဘုရားဟောတယ်အဲ့ဒါလိုဟောရင်းနဲ့မြတ်စွာဘုရားနောက်အကြောင်းတိုက်ဆိုင်တိုက်ဆိုင်လာတဲ့အခါမှာယဟန်တော်တွေကလည်းပဲမြတ်စွာဘုရားနဲ့ပတ်သက်ပြီးတော့ဘာကိုပြောမိဘာကိုပြောကြတော့ဩမြတ်စွာဘုရား ဒီဆွေမျိုးတွေနဲ့ပတ်သက်ပြီးတော့ကြောက်ကြမဲ့မနေဘူးเนาะဆွေမျိုးတွေရဲ့အပေါ်မှာမြတ်စွာဘုရားချမ်းသာအောင် အများကြီးဆောင်ရွက်တာပဲဒီလိုမျိုးမြတ်စွာဘုရားရဲ့ဆွေမျိုးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောတဲ့အခါမှာမြတ်စွာဘုရားအဲ့ဒီမှာဇတ်တော်မကြမကြဟောတယ်ဟိုအကြောင်းတိုက်ဆိုင်လာတိုင်းဟောတယ်ပေါ့နော်အဲ့ဒီတည်းကဘုံဘုံဟိုဇတ်တော်လေးနှစ်ပုတ်လောက်ရွေးထားတယ်ပေါ့အဲပထမဇတ်တော်ကဘာဘာရွေးထားတယ်ဆိုတော့ဗရတာလဇတ်တဲ့ အဲ့ဒီဇက်လေးအကြောင်းတချို့ကြားဘူးရင်မှကြားဘူးမယ်အဲ့ဒါတခုသောဘဝတုန်းကဘုံဘုံတို့ရဲ့ဘုရားလောင်းကအင်ဂျင်ပင်ဆောင်နတ်ဖြစ်တယ်တဲ့အဲ့တော့ तू ကတက်တန်းကို तू ကတောင်းနဲ့ချီပြီးတော့ရှေးနေပြီအဲ့ဒီအင်ဂျင်ပင်ကြီးကလည်းအကြီးကြီးဖြစ်နေပြီအဲ့ဒါ तू ကဒီတိုင်းပြည်တစ်ခုရဲ့နန်းတော်ရဲ့ဥဖျားဖျားမှာပေါက်နေအကြီးချောရပင်ကြီးကလည်းဟုတ်လားနောက်ကျတော့နန်းတော်စောက်ဖို့ဆိုပြီးတော့တစ်ကောင်းဝါကောင်းရှာတာပေါ့နော်ပင်ကြီးက အဲ့လိုရှာတဲ့အခါကျတော့ဒီတလုံးနဲ့နဲ့အကြီးတက်ကိုသူကရချင်တဲ့အခါကျတော့ရှာခိုင်းတော့တော်တယ်ဆိုလို့ရှင်ဒါကြီးကိုတည်ဖို့ကမလွယ်ဘူးအဲ့တော့ဒီအနီးနားမှာရှိနေတယ်ဒီအပင်ကြီးကို မျက်စိကြကြတာမူရိမတ်တွေကလည်းအဲ့ဒီအပင်ကြီးကိုပဲလှဲဖို့အပင်ကြီးကတကယ်ကို အကြီးနဲ့အမြင့်ကြီးပေါ့နော်အဲ့ဒါနဲ့လှဲမယ်ဆိုတဲ့အခါကျတော့ဘုရားလောင်းကသိတယ်အဲ့ဒီဘေးမှာလည်းပဲအင်ဂျင်ပင်လေးတွေကပေါက်နေတာတွေအများကြီးရှိတယ်အင်ဂျင်တော်ထဲမှာဒါသိဘုရားလောင်း ရတဲ့အပင်ကြီးနေတဲ့အပင်ကြီးကတကယ်အထင်ကြီးအကြီးကြီးဖြစ်နေတာပေါ့အဲ့ကျတော့ဘုရားလုံးကဘာစဉ်းစားတော့ဆိုတော့ तू ကဒီအပင်ကိုခုတ်လိုက်ရင်ဒီအပင်ကိုပိုင်တဲ့နက်ကတေရတာတဲ့ဒါသူတို့ရဲ့တဘာဝပေါ့နော်ဆန်းကျယ်တဲ့တဘာဝပေါ့အဲ့တော့ဒီသူတို့ရဲ့အသက်အပိုင်းခြားအပင်ရဲ့အသက်အပိုင်းခြားနဲ့အတူတူပဲနော်အကြောင်းတရားတွေဒါဘုံဘုံတို့မသိနိုင်ဘူးနော်တချို့ကိစ္စတွေဒါကြောင့်မြတ်စွာဘုရားတစ်ပင်မခိုးရဘူးဘာခေါ်ရလဲဆိုတာ နောက်ွယ်မှာ နှဆိုင်တဲ့အတိပ္ပယ်တွေအများကြီးရှိတယ်ဆိုတာကိုနားလည်ဖို့လိုတယ်ဟုတ်လားအဲ့ဒါနဲ့ဘုရားလုံးကညရောက်တဲ့အခါကျတော့အဲ့ဒီဘရင်ကြီးရဲ့အခန်းထဲကိုကိုထင်ရှားပြပြီးတော့သွားပြောတာတဲ့။ဘာပြောတုံဆိုတော့မင်းကြီး။ तू ဟာအဲ့ဒီချောတဲ့အပင်ကြီးကအပင်အကြီးကရုပ်ကစိုးနတ်ပါ။အဲသူ့အပင်ပါ။ခုတ်တာကိုမခုတ်နဲ့လို့တားပိုင်ခွင့်မရှိဘူး။ဟုတ်လား။မခုတ်နဲ့လို့တားပိုင်ခွင့်မရှိဘူး။အဲ့တော့ तू ကဘာတောင်းဆိုတဲ့အခါကျတော့သူ့အပင်ကြီးကိုခုတ်လို့ရှိရင် तू ပျက်စီးရလိမ့်မယ် အဲ့ဒါကို तू ပြဿနာမရှိဘူးအပင်ကြီးကအကြီးဆိုတော့ဒီအရင်ကနေလှဲလိုက်လို့ရှင် तू ကအကုန်လုံးယုံတိုင်းလဲသွားလို့ရှင်ဘေးကအပင်သေးလေးတွေသူ့ကိုအမိပြုတဲ့နေတဲ့သူ့အမျိုးတွေအဲ့ဒါတွေပျက်စီးမှဆိုးလို့ဘာ तू ကတောင်းဆိုလဲခါဘာတောင်းဆိုလဲဆိုတော့သူ့ကို ခုတ်လို့ရှင်အကိုင်းလေးတွေကိုအရင်ခုတ်ပြီးတော့မှအဖျားကိုခုတ်အပိုင်းပိုင်းဖြတ်နောက်ဆုံးကြမှာအမြစ်ကိုဖြတ်ပါအရင်ကိုခုတ်ပါဘေးကိုမထိခိုက်အောင်လို့ အဲ့လိုမျိုးပြောတဲ့ခါကျတော့ဘုရင်ကြီးကအံ့ဩတယ်။အော်အဲ့လိုလုပ်လို့ရှိရင်တင့်ပိုးပြီးတော့ခံရခက်မှာပေါ့။နော်လူတယောက်ကိုကိုင်းတတ်မယ်ဆိုလို့ရှိရင်လက်ဖြတ်ခြေထောက်ဖြတ်နေရွက်ကလေးတွေနှာခေါင်းလေးတွေဖြတ်ပြီးမှခေါင်းဖြတ်ဆိုရင်ဒီလူပိုးခံရမှာပေါ့။တခါတည်းခေါင်းဖြတ်လိုက်တယ်ဆိုလို့ရှိရင်လက်ဖြတ်တာနေရွက်ဖြတ်တာလည်းမသိတော့ဘူးလေ။ဒါသင်ဘယ်နဲ့ကြောင့်အဲ့ဒါလိုခိုင်းရတုံးလို့မေးတော့မှ तू ကပြောပြတာငါ့ကိုအရင်ကဖြတ်လိုက်လို့ရှင်လဲသွားရင်ငါဘေးကအမျိုးတွေထိကြိုက်မှာဆိုလို့တဲ့ အဲ့လိုပြောတဲ့ခါကျတော့ဘင်ကြီးစိတ်ကတော်တော်ထိကြိုက်သွားတယ်။ဩအလွန်စိတ်ကောင်းနှလုံးကောင်းရှိတဲ့နတ်ပဲ။အဲ့ဒါနဲ့သူ့ကိုနော်သူ့ရဲ့စိတ်ဓာတ်ကိုသဘောကျလို့ဆိုပြီးတော့မခုတ်တော့ဘူးအမြဲတမ်းပူဇော်မြဲတိုင်းပူဇော်ထားတာပေါ့နော်။အဲ့ဒါမြတ်စွာဘုရားအဲ့ဒီတုန်းကလည်းဆွေတွေမျိုးတွေအကြောင်းအကျိုးစီးပွားကိုကျင့်သုံးခဲ့တယ်ဆိုပြီးအဲ့ဒီဗဒတာလာဇတ်ကိုမြတ်စွာဘုရားဟောတယ်။ဟုတ်လား။နောက်ထပ်ဘုံဘုံတို့ဇတ်တော်တစ်ခုပြောဖို့စဉ်းစားထားတာက ဒါကတော့လူသိအလွန်များတဲ့ဇာတ်ပေါ့လူသိများသလောက်လည်းပဲပြောစရာကောင်းတဲ့နော်ဆင်ញင်စရာကောင်းတဲ့ဇတ်တော်တစ်ပုဒ်ပေါ့နော်အဲ့ဒါဘာလို့ဆိုတော့မဟာကပိဇတ်တယ်နော်ဘုံဘုံတို့ငယ်တုန်းကလေးတန်းထဲမှာလည်းတူအမူလာတန်းမှာသင်ရတယ်လေဘုရားလောင်းမြောက်မင်းဟုတ်လားသူကဒီဟိမဝန္တာတောအဆက်ကနော်ချောင်းလေးမြစ်သေးသေးလေးစီးတဲ့ တောအုပ်တစ်ခုမှာ तू ကနေတာဟုတ်လားအဲ့ဒီမြစ်သေးသေးလေးက तू ကဘယ်ထိရှိသွားတော့နေရဘယ်ထိရှိသွားတော့ဆိုတော့အဘင်းရဲ့ဒီတိုင်းပြည်တစ်ခုရဲ့အနေအဆက်ထိစီးသွားပြီးတော့မှပင်လယ်ထဲရောက်သွားသူအဲ့ဒီရေလမ်းကြောင်းကိုသိအဲ့ဒီမှာသူတို့ဒီပြဿနာ ဖြစ်တဲ့အကြောင်းအရာကအဲ့ဒီမြစ်ကမ်းဘေးမှာအလွန်ချိုမြိန်တဲ့တရက်ပင်ရှိတယ် အဲ့ဒါမြောက်တရားအဲ့ဒီတဲပင်တီးပြီဆိုလို့ရှိရင်သွားပြီးတော့စားကြတယ်တဲပင်ကြီးကလည်းအကြီးကြီးစားလို့မကုန်နိုင်ဘူးအဲ့ဒါသူတို့ရဲ့စကြက်ပေါ့နော်အဲ့ဒါဘုရားလုံးကဘာလုပ်တုံးဆိုတော့တဲတဲပင်တရတီးတီးပြီဆိုရင်ဒီမြစ်ဖက်မှာကြာနေတဲ့အကိုင်းကအသီးတွေအကုန်လုံးကိုဖျက်ဆီးခိုင်းတယ်နုနုလေးတွေကစားအကုန်ဆွတ်ပြစ်အရွတ်အပွင့်တွေကစားဆွတ်ပြစ်အသီးဖြစ်မှမြင်လဲဆွတ်ပြစ်အကိုင်းတွေလဲချိုးအဲ့ဒီမြစ်ဖက်မှာတိတ်ပြီးတော့တရတီးမှဲ့လို့ကြွေးကြသွားလို့ မြေကြောင်းလျှောက်မျောသွားလို့လူတွေကစားရရင်အလွန်ကောင်းတဲ့အသီးဖြစ်တဲ့အတွက်ကြောင့်လူတွေလာပြီးတော့ရန်ရှာမှာဆိုလို့ဘုရားတော်အဲ့ဒီတိုင်းခိုင်းတာသူ့ရဲ့လက်အောင်ငယ်သားတွေအဲ့ဒါတစ်နှစ်မှာတော့ဒီတရသီးတသီးကခါကျင်တုတ်ထဲမှာရှိနေသူတို့မသိဘူးမဖြက်စည်းမိဘူးပေါ့နော်အဲ့ဒါကြီးကမှဲ့လာတဲ့အခါကျတော့ကြွေးကြပြီးတော့မြေကြောင်းလျှောက်မျောသွားမျောသွားပြီးတော့အစင်ရေချိုးပေးနေတယ်စင်ဦးစီးရရတဲ့အခါကျတော့သူ့ရဲ့ဘင်ကိုဆက်တာတယ်တရသီးကလည်းအကြီးကြီးဆိုတော့အဲ့ဒါနဲ့ခွဲစားကြတဲ့အခါကျတော့အရသာက သူတို့ဒီမှာရှိတဲ့ဘယ်တရက်နဲ့မှမတူဘူးဟာတော်ထူးဆန်းတယ်ဆိုပြီးတော့ဘုရင်ကအဲ့ဒီတရက်ဒီဒီဟူသောအကြောင်းကြောင့်စစ်အင်က၄ပါးနဲ့အဲ့ဒီတရက်ပင်ရှာပုံတော်ထွက်တယ်ဒါမြစ်ထဲကမျောလာတာဆိုတော့အပေါ်မှာရှိမယ်ပေါ့ဟုတ်လားအဲ့ဒါနဲ့ရှာပုံတော်ထွက်တော့တွေ့ရောအဲ့ဒီတရက်ပင်ဟောဒီပင်တွေ့ပြီဆိုတော့အဲ့ဒါနဲ့အဲ့ဒီအပင်ကြီးအောက်မှာခြံရံပြီးတော့ညအိတ်ကြတာတဲရတာပေါ့နော်ပြီးရင်တရက်ဒီခူပြန်မယ်ပေါ့ အဲ့တော့သူတို့ကလည်းဒီလိုအိတ်နေတဲ့ခါကျညရောက်တဲ့ခါကျတော့မြောက်တွေကလည်းပဲဒီတရသီးစားနေကြဆိုတော့လာကြတာအောက်မှာလူတွေအိတ်တာကိုသတိမထားမိလို့လာခက်လန်းလန်းမအိတ်လို့လာဘလို့လဲတော့မသိဘူးမြောက်တွေလည်းလာကြတာအများကြီးအဲ့မှာဖះလောင်းလည်းပါအဲ့လိုနဲ့သူတို့ညာကြီးသကောင်လောက်ရောက်တော့လူတွေကနိုးရောဟောအတန်ကြာတော့နိုးမှာပေါ့ဟာမြောက်တွေမြောက်တွေဆိုတော့အဲ့ဒီတဲပင်ကြီးကိုအကုန်လုံးစစ်သားတွေကဝိုင်းထားလိုက်တယ်မြောက်သားလည်းစားကြင်လို့လည်းဖြစ်မယ်ပေါ့အဲ့ဒါနဲ့မြောက်တွေကကြောက်ကြလန့်ညာ အဲဘုရင်ကြီးကလည်းဒီတိုင်းပဲမီးထွန်းပြီးတော့ကြည်နေတာနော်ဒီမြောက်တွေဘာတွေလဲမသိဘူးဆိုတော့ကြည်နေတာဟုတ်လားအကုန်လုံးကြောက်ကြလန့်ညာသေဘေးနဲ့တွေ့တဲ့ခါကျတော့မြောက်တွေကဘဲမှလည်းပြေးမရဘူးစစ်တပ်ကဝိုင်းထားစစ်သားတွေကဟုတ်လားအဲ့ဒါနဲ့ဘုရားလုံးကဒီအမျိုးတွေအတွက်ငါအသက်ကိုပေးမယ်လို့သူစဉ်းစားတယ်တဲ့အဲ့ဒါနဲ့ဘာလုပ်တုံဆိုတော့အဲ့ဒီမြစ်ဘက်ကိုထွက်နေတဲ့အကိုင်းဘက်မှာတက်ပြီးတော့တစ်ဖက်ကန်းကိုအလွန်ကြီးမားတဲ့ခွန်အားနဲ့ခုန်လိုက်တယ်ရောက်သွားတယ်ဟိုဘက်ကို ရောက်သွားပြီးတော့မှသူຫນွယ်ကြိုးရှာတယ်တဲ့တော်တယ်မှာမြန်မြန်ပဲຫນွယ်ကြိုးရှာအဲအဲ့ຫນွယ်ကြိုးရှာပြီးတော့အဲ့ဒီຫນွယ်ကြိုးကိုဒဇကိုအဲ့ဒီဘက်ကမြေကမ်းဘက်ကတစ်ပင်တစ်ပင်မှာသူချီဒဇကိုသူ့ခါမှာချီပြီးတော့အဲ့ဒီအမြင့်အပင်ပေါ်မှာတက်ပြီးတော့ဒီသေးအပင်ကိုပြန်ရောက်အောင်သူပြန်ခုန်လိုက်တယ်ဟုတ်လားအဲ့ဒီမှာသူ မေလျော်မှုတစ်ခု တွက်ချက်မှုတစ်ခုလိုသွားတာဒီကျိုးဟာဝိတ်နဲ့နည်းနည်းအိတ်နေလို့ရှိရင်နော် ကျိုးကတိုးသွားမယ်လေအဲ့ဒီအိဆာလေးကို तू မတွက်မိဘူးတဲ့အဲ့ကြောင့်မလို့ तू ကတစ်ပင်မော်ကို तू ကရှောရှောရှူရှူရောက်မသွားဘူးနော်တကယ်လို့ရောက်သွားတယ်ဆိုရင်တော့အဲ့ဒီတစ်ပင်မော်မှာအဲ့ဒီကျိုးတစားကိုခြီလိုက်ရင်ပြီးပြီအဲ့ဒီကျိုးလျှောက်သူတို့သွားကြရုံပဲဒါပေမဲ့အဲ့လိုရောက်မသွားတဲ့အခါကျတော့အဲ့ဒီအကိုင်းကိုလှမ်းဆွဲပြီးတော့ तू တွဲလောင်းဖြစ်နေတယ်ဒီကျိုးကဒီအကိုင်းကိုခြီလောက်အောင်ထိမရှိဘူးတကယ်မပြောသလောက်လေးလိုးနေတယ်အဲ့ဒီဥစ္စာကပြဿနာအကြီးကိုဖြစ်စေတယ်ဟုတ်လား အဲ့ဒါနဲ့သူဒီတိုင်းပဲနေတော့အချိန်မရှိဘူးဆိုတော့သူ့မြောက်တွေကိုကဲမင်းတို့ကျိုးမချီမိတာတွေချီမိတာတွေတာတာထားငါကြောဘုံကပါနင်းပြီးတော့ဒါဒီကြိုးတန်းလျှောက်သွားပြီးတော့ဟိုဘက်တော့ရောက်အောင်သွားကြအသက်ဘေးကလွတ်အောင်သွားကြဆိုတော့မြောက်တွေကအကုန်လုံးအဲ့ဒါသူ့ကိုအယိုသေးပြုတ်ပြီးတော့တကောင်ပြီးတကောင်သူ့ကြောဘုံကနင်းနင်းနေမသွားအဲ့ဒီမြင်ကွင်းကိုအောက်ကနေပြီးတော့ဘယင်ကြည့်နေလူတွေလည်းကြည့်နေတယ်အော်အလွန်ထူးဆန်းတယ်သူတို့မှလေးတွေမြားတွေပါတယ်ပြစ်မယ်ဆိုရင်ပြစ်လို့ရတယ်မပြစ်ဘူး ဒီအားကတော်တော်ဆန်းကျယ်တဲ့ကိစ္စပေါ့နော်ကြည့်ပါအောင်ဒီမြောက်ကြီးကမကျန်တဲ့မြောက်တွေထဲလဲ तू ကအကောင်ကြီးတယ် तू ကခေါင်းဆောင်နဲ့တူတယ်အမျိုးမျိုးဝေဖန်ပြီးတော့အောက်ကနေကြည်နေကြတာပေါ့နော်အဲ့ဒါနဲ့နောက်ဆုံးတကောင်ဟော तू ကဒေဝရအလောင်းလို့ပြောတယ်ဟုတ်လားငါယံသူရဲ့ကြိုးကုန်းကိုငါဒီကနေ့မြင်ရပြီအခါတိုင်း तू ဘယ်လိုမှမလှန်နိုင်ဘူးခွန်အားချင်းလည်းမလှန်ဘူးဘာမှ तू ကမရှင်နိုင်တဲ့အခါကျတော့ तू ကငြိမ်မဲငြိမ်နေရတာပေါ့နော်အဲ့ဒါနဲ့ဒီနေ့တော့ तू မှာ သူကြိုက်တယ်လို့နှိပ်ဆက်လို့ရပြီပေါ့နော်အဲ့ဒါနဲ့သူကအမြင့်ကိုတက်ပြီးတော့အရှိန်နဲ့ခုန်ချတယ်တဲ့အဲ့ဒီဒဏ်ရာကြောင့်ဘုရားလောင်းရဲ့နှလုံးဟာကွဲတယ်တဲ့ဟုတ်လားအဲ့ဒါကိုလည်းအောက်ကဘယင်ကမြင်တယ်အံ့ဩတယ်အဲ့ကျတော့မှနောက်လေးလည်းမရှိတော့ဘူးဆိုတော့မှတတရရတည်တည်ချာချာတက်ပြီးတော့အဲ့ဒီမြောက်ကြီးကိုချဟုတ်လားချပြီးတော့အောက်ရောက်တဲ့အခါကျတော့မှအသေးချာခင်းပေးပြီးတော့အဲ့မစီတွေပါလေးနဲ့သူ့ကိုပုတ်တက်ပြီးတော့ဒါပေမဲ့အသက်ကမြုပ်မြုပ်ပဲကြံတော့တယ်အဲ့ဒါနဲ့သူကမေးတယ်တဲ့ဘယင်ကြီးက မြောက်ကြီးဒီမြောက်တွေကသင်နဲ့ဘာတော်တာတော့စမ်းကြည့်တယ်နော်အဲ့ဒီမြောက်ကလူစကားနဲ့ပြန်ပြောတယ်အေးတဲ့ဒါဟာသူ့ရဲ့လက်အောက်ငယ်သားတွေသူဟာဒီမြောက်တွေရဲ့အကြီးအကဲပေါ့ငယ်သားတွေဒုက္ခရောက်တယ်ဆိုလို့ရှိရင်သူ့မှာတာဝန်ရှိတယ်ပေါ့ပြောရရင်ဒါသူ့အမျိုးတွေပဲအဲ့ဒါကြောင့်မလို့သူအသက်ဆွန့်ပြီးတော့ကဲတာဟုတ်လားအဲ့ဒါလို့သူလှုပ်တင်လှုပ်ထိုက်တာကိုလှုပ်တဲ့အတွက်ကြောင့်သူတေရမှာကိုလည်းမကြောက်ဘူးတဲ့ သူ့မှာတတိလည်းရှိတယ်ဒါကြောင့်မလို့တေရမှာကိုလည်း तू မကြောက်ဘူးအဲ့လိုတွေသူ့အကြောင်းလေးတွေကိုပြောပြပြီးတော့ဘင်းကြီးကိုလည်းပဲနော်အကြီးအကဲဆိုတာလက်အောင်ငယ်သားတွေရဲ့အပေါ်မှာအဲ့လိုမျိုးကိုကျိုးစွန့်တဲ့စိတ်ရှိရမယ်ဆိုပြီးတော့ तू ကအဆုံးအမပေးပြီးတော့တေသွားအဲ့ဒီဘင်းကြီးရဲ့လက်ပေါ်မှာပဲတေသွားတာပေါ့နော်အဲ့ဒါနဲ့ဘင်းကြီးကဒီမြောက်ကြီးကိုနန်းတော်ထိယူသွားတယ်ဒါအာဇာနေပဲပေါ့နော်လုံနိုင်ခဲ့တဲ့အလုပ်ကိုလုပ်တဲ့ပုံကိုလူတွေထဲမှာတောင်မှဒီလိုစိတ်သက်ရှိတယ်လို့ အလွန်အလွန်ရှားတယ်ပေါ့နော်အဲ့ဒါနဲ့သူ့ကိုမီးရှို့တဲ့အခါကျတော့မလုပ်တုံဆိုတော့ဒီခေါင်းကုံကိုသူရအောင်ယူအဲ့ဒီခေါင်းကုံကို နောက်ကျတော့သူကရွှေချပြီးတော့ဒီလှန်ရိုးထိတ်မှသူတက်ထားအဲ့ဒီကြံတဲ့အယိုးပြာတွေဘာတွေတောင်မှသူကဇီးဒီတောင်တီးထားတယ်လို့သူကပြောတယ်ဘုရင်ကြီးကလေးစားလွန်းလို့နောက်အခုခေတ်ပြောမယ်ဆိုလို့ရှိရင်တော့အထိတ်အမှတ်ကြောက်စားတိုင်းတွေဘာတွေသဘောမျိုးပေါ့ဟုတ်လားဒီလူဟာ ဒီမြောက်ဟာတာမန်မဟုတ်ဘူးနော်သူ့စိတ်ဓာတ်ကိုသူ့လုံရက်ကိုဘာလို့တာတော့တံပိုးထားတာပေါ့နော်ဟုတ်လားအဲ့ကြောင့်မလို့မြတ်စွာဘုရားဒီအမျိုးတွေရဲ့အကျိုးရှိပါအောင်ငါဒီဘဝမှာတာလည်းကျင့်သုံးခဲ့တာမဟုတ်ကျင့်သုံးတာမဟုတ်အရင်တော့ကလည်းပဲကျင့်သုံးခဲ့တာပဲလို့အဲ့လိုမျိုးမြတ်စွာဘုရားအမိန့်ရှိတာအဲ့တော့ဘုန်းဘုန်းတို့ဒီမှာဆက်ပြီးတော့ပြောစရာရှိတာကဟိုတပြေကံဆိုတော်ဘုရားကြီးပြောတဲ့စကားလေးတွေပေါ့လေဟုတ်လားအဲ့ဒါကဘာလဲဆိုတော့ အမျိုးဆိုတဲ့နေရာမှာကိုနဲ့သွေးသားတော်ဆက်တဲ့လူကိုသာလင်ကိုအမျိုးလို့သတ်မှတ်မလားကိုနဲ့နေရာ တူတဲ့ရေမြေတူတဲ့ဟုတ်လားဒေသတူတဲ့ကိုတိုင်းပြည်ကိုလူမျိုးလည်းအမျိုးစင်းထဲမှာထည့်ဖို့မလိုဘူးလားဆိုတော့ဆရာကြီးကသုံးသပ်ပြန်တကယ်ဆိုရင်အဲ့ဒါအတွက်လည်းပဲထည့်ရမယ်ပေါ့နော်ဟုတ်လားဒါလည်းကိုလူမျိုးအတော့ညာတကာနင်းစသင်္ခမင်္ဂလာကဘာဖြစ်သွားပြီတော့အများကြီးပို့ပြီးတော့ကျေပြန့်သွားပြီနော် အများကြီးပို့ပြီးတော့ကျေပြန့်သွားပြီအဲ့ဒါကိုစတော်ကြီးကသူကဘယ်ထိသူကသွားတုံဆိုတော့ဒီကိုတိုင်းပြည်ကိုလူမျိုးလောက်တင်မကဘဲနဲ့ဒီကဘာမြေပြင်လောကမှာရှင်သန်နေကြတဲ့လူသားမျိုးတွေအကုန်လုံးဟောနဲ့တင်နဲ့စာရင်လူတွေကပါတော့လူချင်းချင်းအမျိုးပေါ့ဟုတ်လားလူတွေထဲမှာတော့ကိုယ်နိုင်ငံဘာသာစကားတူတဲ့အယူဝါဒတူတဲ့နေရာဒေသတူတဲ့လူဟာကိုယ်အမျိုးပေါ့အဲ့ဒီလူတွေထဲမှာမှကိုယ်နဲ့သွေးသားတော်ဆက်တဲ့လူဟာကိုယ်အမျိုးပေါ့အောင်အမျိုးတွေအဆင့်ဆင့် ကွဲသွားပုံလေးကိုဘုန်းဘုန်းတို့ကမြင်တတ်ဖို့လိုတာပေါ့ဟုတ်လားမြင်တတ်ဖို့လိုတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့စရိုကြီးကသူဟာဂါထာလေးတစ်ပုဒ်ဟိတောပရိသမှာလာတဲ့ဂါထာလေးတစ်ပုဒ်ကိုရေးရေးပြတယ်အဲ့ဒါလေးကိုဘုန်းဘုန်းကသဘောကျတယ်ဒီပြင်ကျမ်းစာတွေထဲမှာလည်းပဲမတွေ့ဘူးဒီထဲမှာတွေ့ရအယံဒီဇောပရောဝါတိကန္နနာလဟုစေတိနံဥဒါရစရိဒါနံတုဝတုဒေဝကုတုံပကံအတိပ္ပယ်ပါပြောဆိုတော့ အယံဤသူသည်ကဏီဇောကိုနေရင်းသူအတွင်းလူဖြစ်၏အယံဤသူကတော့ပရောဝအပဖြစ်သူတသိန်းလူသာ၏ဣတိဤသူလဟုစေတတိနံလဟုစေတိနံစိတ်ထားပေါ်ပြမလေးနဲ့မူသေးသိမ်သူတို့ဤကဏနာကိုလူသူလူနှစ်မူထားလျက်တွက်ဆချက်သည်ဟောဒီဖြစ်တတ်ပါပေ၏နော်ဒီလူကတော့ငါလူရင်ဒီလူကတော့ငါတစိမ့်ဆိုတော့ဒါငါအမျိုးဟိုကတော့ငါအမျိုးမဟုတ်ဘူးဟုတ်လားအစိမ့်အကျက်ပေါ့နော်အဲ့လိုမျိုးနော် ခွဲခြားထားတယ်ဆိုတာတဲ့လဟုရှိတိနံစိတ်ထားပော့ပြက်မလေးနက်မှုသေးသိမ်သူတို့ဤကန္တနာကိုလူသူ့လူနှစ်မူထားလျက်တွက်ဆချက်သည်ဟောဒီဖြစ်တပါပြီသူ့ရဲ့ဒီနေတရပေးပုံလေးကိုဘုံကသဘောကျဟုတ်လားဟုတ်တယ်ကိုလူသူ့လူနှစ်မူထားလျက်တွက်ဆချက်သည်မူကနှစ်မူဖြစ်တမူတည်းမဟုတ်ဒါငါလူဒါသူ့လူကြောသားကျင်တာဘာလို့ထားတယ်ခွဲထားတယ်နော်အဲ့ဒါပါတော့ စိတ်ထားပေါ့ပြက်မလေးတက်မှုသေးသိမ်သူတို့ဤအဲ့ဒါစိတ်ထားသေးသိမ်တဲ့သူတွေသဘောထားပါအားတဲ့ဥဒါရစရိဒါနံတုတယ်စိတ်နေသဘောထားကြီးမားမြင့်မြတ်သူတို့အတွက်မှာမို့ကဝတုဒါကပဘွေခွင် မြေပြင်တစ်လုံးသည် နော်မြေတစ်ပြင်လုံးသည် ကုတုမကံဧဝအိမ်တော်တစ်ခုသည်မိသားစုအနေဖြစ်ရပါပေတည်းတဲ့နော်စိတ်ထားကျေပြန့်မြင့်မြတ်တဲ့လူအတွက်ကတော့ကဘာကြီးဟာကိုမိသားစုနေထိုင်ရအိမ်ကြီးပဲလို့ပြောတာ အခုခေတ်လူတွေကတော့ဆက်သွယ်ရေးကောင်းမွန်တာကိုအကြောင်းပြုတော့ကဘာကြီးကိုပါတယ်ရွာကြီးလို့သုံးတယ်နော်ဒီဟာဘိုးတော်ခင်မိနေသေးတယ်ကဘာကြီးကိုပါတော့ကို့မိသားစုအိမ်တဲ့ကင်ရွာဆိုမှဟိုအိမ်တိအိမ်ကွဲနေတယ်ဟုတ်လားကို့မိသားစုအိမ်ဆိုတော့သူကဘိုးတော်ဘာဖြစ်နေတော့မြစ်တာအငွေ့အသက်ကိုပို့ပြီးတော့တွေ့ရတယ်လူတွေကကဘာကြီးကရွာပါလို့ပြောတာမြစ်တာအငွေ့အသက်နဲ့ပြောတာမဟုတ်ဘူးဆက်သွယ်ရေးကောင်းတာကိုကြည့်ပြီးတော့ပြောတာခလုတ်တစ်ချက်နှိပ်တန်းနဲ့ ကဘာရှည်ချမ်းကနေအနောက်ချမ်းကိုလှမ်းမြင်ရတယ်ဟုတ်လားစကားပြောလို့ရတယ်သူကဒါလောက်ကိုကြည့်ပြီးတော့ကဘာကြီးကိုရွာလို့ပြောတာအခုတည်းကဘာလဲတော့ကဘာကြီးကမိသားစုနေထိုင်ရာအိမ်ကြီးလို့ပြောတာဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာတော်ကြီးကဘာထောက်ထားပြသေးလဲဆိုတော့ဘုန်းဘုန်းတို့အနမတကတန်ယုံမှလာတဲ့ဒေသနာတစ်ခုရှိတယ်နာသောဘိခွေတတော်သူလဘရူပေါ်ယောနမာတာဘူတပုပေါ်ဟုတ်လားအမေမတော်ဘူးတဲ့လူဆိုတာအလွန်ရှည်လျရတဲ့တန်တရားမှမရှိဘူးတဲ့ ဟုတ်လားအဖေမတော်ဘူးတဲ့လူဆိုတာမရှိဘူးညီကိုမောင်နှမမတော်ဘူးတဲ့လူဆိုတာမရှိအဲ့ဒါကိုစဉ်းစားလိုက်လို့ရှိရင်အော်တချင်ကအခုအမျိုးမတော်ဘူးလို့တချင်ကမျိုးတော်ခဲ့ရတာပဲဟောဒီအတွေးဒီအမြင်ဟာမှန်လဲမှန်ကန်တယ်မှန်ကန်တဲ့အပြင်အကျိုးလည်းရှိတယ်ဘာအကျိုးရှိတော့ဆိုတော့စိတ်ထားကိုနုံညံ့စေတယ်မင်းနဲ့ငါနဲ့အမျိုးတော်တယ်လို့တချို့ဆိုလို့ရှိရင်ဒစိမ့်အနေထားနဲ့တည်ကြနောက်ဆွေမျိုးဆက်ကြည့်လိုက်တော့မှဟဲအမျိုးကြီးအရင်ရှိသေးပါလားဆိုတော့စိတ်ကဘာဖြစ်အောင်တော့ရှောင်ပြောင်းသွားတယ်နော် ရွှေမျိုးတော်တယ်လို့သိရတဲ့စိတ်က စိတ်ကိုပို့ပြီးတော့နှွေးထွေးစေတယ်မေတ္တာတရားကိုပို့ပြီးတော့လွယ်လွယ်ကူကူဖြစ်စေတယ်ပေါ့ဟုတ်လားဒါမှမဟုတ်အဲ့ဒီဒေသနာလေးကိုထောက်ပြီးတော့အမျိုးမတော်ဘူးတဲ့လူဆိုတာမရှိတဲ့အတွက်ကြောင့်အားလုံးသောလူသားတွေရဲ့ပုံမှာရွှေမျိုးလိုသဘောထားပြီးတော့နော်ချီးမြှောက်နိုင်ရပြီဒါမဲ့အဓိကဆိုလိုတာကတော့ကိုယ့်ရဲ့သွေးသားတော်ဆက်တဲ့လူကိုချီးမြှောက်ဖို့မြတ်စွာဘုရားဟောတယ်လို့ဘုံဘုံကတော့ထင်ပါတယ်ဘာလို့ဆိုတော့နောက်ထပ်ဆက်ပြီးတော့လာမဲ့အနဝဇ္ဇာနိကမ္မာနိမင်္ဂလာဟုတ်လား အဲ့ဒီအနာဝိဇ္ဇာနိကမ္မနိမင်္ဂလာဆိုတာဘာပြောတာအပြစ်မရှိတဲ့အလုပ်တွေကိုလုပ်ရမယ်လို့ပြောတာအဲ့ဒီအပြစ်မရှိရမယ့်အလုပ်တွေဆိုတာဘာအောင်ဆိုတော့အဓိကလူသားကောင်းကျိုးကိုဆောင်ရွက်ရမယ်လို့ပြောတယ်အဲ့ဒါကြတော့ဘုံဘုံတို့ကြည်ကြည်ပြင်းပြင်းလာလိမ့်မယ်ဟုတ်လားဒါကြောင့်အခုဒီညာတကာနေစသင်္ဃမင်္ဂလာကိုကြတော့ဘုံဘုံတို့ကအဓိကဘာကိုနားလည်ရမှာတော့ကိုယ့်ရဲ့ဆွေတွေမျိုးတွေသွေးသားတော်ဆက်တဲ့ပုံကိုယ်တွေရဲ့အပေါ်မှာဝိတရားကြည်ရမယ်ဝိတရားကြည်တာထက်ပိုမိုပြီးတော့ ကြီးမားတဲ့မေတ္တာတရားနဲ့ချီးမြှင့်ထောက်ပံ့နိုင်မှုကိုလည်းပြုရမယ်ဟုတ်လားဒါကတော့အလိုအဆုံးအရာကိုပြောတာပေါ့နော်သို့တော့အဲ့ဒါတည်းတဆင့်တက်ပြီးတော့နော်ကိုလူမျိုးကိုတိုင်းပြည်ကိုနိုင်ငံအတွက်လုပ်မယ်ဆိုရင်လည်းပိုးပြီးတော့ကောင်းတယ်အဲ့ဒါထက်ပိုးပြီးတော့ကိုလူမျိုးထက်ဆိုတဲ့ဘောင်ကိုပါကြော်ပြီးတော့နော်လူသားမျိုးနွယ်တစ်ခုလုံးကိုပဲမခွဲခြားတော့ဘဲနဲ့ ဒါတွေကလူအမျိုးတွေလူမျိုးတွေဟုတ်လားအဲ့လိုမျိုးကိုထားနိုင်မယ်ဆိုရင်တော့ဘာဖြစ်သွားပြီတော့အများကြီးပို့ပြီးတော့မြင့်မြတ်သွားပြီပေါ့နော် ဟုတ်လားဒါကရွှေမျိုးနဲ့ပတ်သက်ပြီးတော့ပြောတဲ့စကားလေးတွေပေါ့ဟုတ်လားရွှေမျိုးနဲ့ပတ်သက်ပြီးတော့ပြောရင်တာလေးတွေကြံနေသေးတယ်အဲ့ဒါကဘာလို့ဆိုတော့ဟောမပြောတော့ပါဘူးမပြောတော့ပါဘူးဆိုတာရွှေချင်းမျိုးချင်းကတချို့အသိမပြေကြတာကိုအကြောင်းပြုပြီးတော့နော်စကားလေးတွေပုံမြင်လေးတွေ အကြောင်းအရာလေးတွေကဖြစ်နေတာတွေရှိတယ်အဲ့ဒါတွေကပမုန်းစိတ်ထဲမှာအဲသွေးစိတ်ထဲမှာဆွေမျိုးဆိုတဲ့အမြင်ကိုနည်းနည်းလေးစိတ်ငါသွားစီမှလည်းပဲစိုးတယ်ပေါ့နော်ဆိုကြပါစို့အကြောင်းအရာတစ်ခုပြောထားတာရှိတယ်မှတ်တော့မှတ်ပြီးတော့ပါဘူးတိတိကျကျဟိုမေတ္တာနဲ့ပေါင်းစည်းဖို့ကဒါလည်းအဓိကပေါ့နော်သွေးသားတော်ဆက်ဖို့ကအဓိကမဟုတ်ဘူးဆိုတဲ့အမြင်မျိုးမြတ်စွာဘုရားဟောတဲ့ဒေသနာတစ်ခုလည်းရှိရလေဝိသတာပရမညာတိ နော်ယဉ်ဒီကျွမ်းဝင်မှုရှိခြင်းဟာအကောင်းဆုံးဆွေမျိုးလို့မြတ်စွာဘုရားဟောတာရှိတာ။အိုးဟုတ်လား။အဲ့ဒါလည်းဒါအလွန်မှန်ပါတယ်။ဒါပေမဲ့တချို့အကြောင်းအရာလေးတွေကြတော့နော်ဆွေမျိုးရဲ့ခံစားချက်ကို ပေါ့သွားစေမှာလည်းနည်းနည်းစိုးတယ်ပေါ့နော်။ဟောစကားတစ်ခုရှိတယ်။ကိုအချစ်ဆုံးကိုကြီးရပဲအနာရောဂါတွေဖြစ်စီပြီးတော့ကိုကိုတတ်မှာပေါ့နော်။ ကို့အတွက်အကြီးမားဆုံးသောအန္တရာယ်ကို့အချစ်ဆုံးခန္ဓာကိုယ်ကြီးကနေပေါက်ဖွာလာတာပေါ့အနာကြီးတွေပေါက်တယ်လောက်တွေကျတယ်ဘယ်ရောက်လာတော့ဘယ်မှရောက်မလာဘူးဒီခန္ဓာကိုယ်ကြီးဖြစ်လာဟုတ်လားအဲ့ဒီကြောက်မဲ့ဖွယ်ရာယောဂါကိုပျောက်စေတတ်တဲ့ဆေးကိုဟိုးအဝေးကြီးတော်ရရရတယ်တဲ့ကဲအဲ့ဒါတော့ဘာကိုပြောနေတာတော့သွေးသားတော်ဆက်ပေမဲ့လို့လည်းပဲတချို့အကျိုးစီးပွားကိုတယောက်နဲ့တယောက်မလိုလားပဲနဲ့ရန်သူတွေဖြစ်နေကြတာတွေရှိတယ်သွေးသားမတော်ဆက်ပေမဲ့လို့လည်းပဲ ဟို့အဝေးကြီးတွေကမှရှိတယ်ဆေးပင်တွေလို့ကိုယ့်ကိုကြိုးပြုနေတာလည်းရှိတယ်အဲဒါမျှမျှတတစဉ်းစားဖို့ပြောတာပေါ့နော်ဒါကတော့ဒီမင်္ဂလာနဲ့တိတ်ပြီးတော့ဆက်ဆက်ပြီးတော့မပြောလို့ပါဘူးမပြောလို့ပဲမလို့ဒါပြောလိုက်ပြီဟုတ်လားဟုတ်လားအဲဒါဆွေမျိုးဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့ဒါစဉ်းစားနေရတယ်အများကြီးပေါ့နော်အဲကြောင့်အဓိကဖြစ်စေချင်တာကတယောက်နဲ့တယောက်မုန်းရတယ်ဆိုတာဆွေမျိုးတွေကိုသူများတဲ့ပို့ပြီးတော့ရှိုးတယ်လို့ချို့ကမြင်ကြတာရှိတယ် အမှားဘုံဘုံအမြင်ကတော့ပိုဆိုးတယ်လို့မမြင်ပါဘူးဆိုးရင်လည်းဆိုးမယ်ပေါ့နော်ဒါပေမဲ့အဓိကခံစားချက်တွေကဘာကြောင့်ဖြစ်လဲဆိုတော့ထိစက်မှုများလို့လူတွေပြင်မကလူတွေပုံမှာလွယ်လွယ်ကူကူချစ်နိုင်တယ်ကိုယ့်အိမ်ကလူတွေပေါ်ကြတော့ဟာတမျိုးတွေစိတ်တွေကဖြစ်နေတာရှိတယ်အဲ့ဒါမှမဟုတ်ဆိုအတူတူနေကြတဲ့အခါကျတော့အဖုထစ်တွေရှိတာပေါ့ပြင်မကလူပေါ်မှာကောင်းဖို့ပြင်မကလူပေါ်မှာဒစိမ့်တွေရဲ့ပုံမှာအဲဖော်ဖော်ရွေလေးဆက်ဆံတတ်ဖို့အဲအဲ့ဒါကတိတ်ပြီးတော့မခဲရင်ပါဘူးဟုတ်လားတကယ်တမ်းက ဒီရွှေတွေမျိုးတွေအတူတူနေကြတဲ့မိသားစုဝင်အချင်းချင်းအထူးသဖြင့်ဒီညီကို မောင်နှမအရင်နေမှာစိတ်ကနှွေးနှွေးထွေးထွေးရှိဖို့ဟာဘာဖြစ်လို့အလွန်မကိုအရေးကြီးဒီဥစ္စာ ဟုတ်လားအဲ့ဒီစိတ်ပေါ့သွားမှာဆိုလို့သို့တော့အကြောင်းအရာတွေမပြောဘူးလို့ပြောတာဒါပေမဲ့ပေါ့တဲ့အကြောင်းလည်းမရှိပါဘူးအဲ့ဒါလည်းပဲမှန်တဲ့လောက်ကလည်းမှန်နေတာ။အိုးမြတ်စွာဘုရားပြောထားတဲ့ဝိသတာပရမညာတိရတော့ဒါအမှန်ဆုံးပဲလေ။ဟုတ်လား။နော်။ဘာလဲတော့ ယဉ်ဒီကျွမ်းဝင်မှုရှိခြင်းဟာအကောင်းဆုံးဆွေမျိုးလို့အဲ့လိုပြောတာဟုတ်လားသို့တော်လည်းပဲညာတကန်တင်စတင်ကားဆိုတာကိုဘုံဘုံတို့ကဘယ်လိုမျိုးသဘောပေါက်စေချင်တာတော့အကြောင်းရှိခဲ့လို့နော်ဆွေရမျိုးရတားချင်းရဖြစ်လာကြပြီဟုတ်လားဆိုကြပါစို့ညီကောင်မောင်တို့ကအရင်ဆိုရင်ဒီအဖေဒီအမေအတူတူကနေပေါ့ဒီသွေးဒီသားကိုအမိပြုတော့ဖြစ်လာတာနဲတဲ့နော်နဲနဲနော်တော့အကြောင်းမဟုတ်ဟုတ်လား ဆိုကြပါစို့ဦးလေးတော်လေးဆိုရင်ဟော ကို့အဖေရဲ့အဖေနဲ့ကို့အဖေရဲ့ဒါမှမဟုတ်ကို့အမေနဲ့သူတို့ကဘာတော့တသွေးတသားတဲ့အမိပြုပြီးတော့ဖြစ်ခဲ့ကြတယ်တဝင်းခွဲတွေဆိုရင်ဟာအဲ့ဒီအနေထားနဲ့ကို့အဖိုးနဲ့သူ့အဖိုးကဘာတော့အတူတူပဲလေဟုတ်လားနှစ်ဝင်းခွဲဆိုရင်ကို့ဘေးနဲ့သူ့ဘေးနဲ့ကဘာတော့အတူတူပဲတယောက်တည်းဩဒါအောင်မြင်ရမယ်ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ဘုံဘုံတို့စိတ်တွေကဘာတော့ရွှေမျိုးတွေရဲ့ပုံမှာနော်ပို့ပြီးတော့တန်ဖိုးထားဖို့ယဉ်နီးဖို့မေတ္တာရှိဖို့ဒါကြောင့်မြတ်စွာဘုရားဒီမှာတီးတန့် ညတကနိစသင်္ကိုဟောလို့ဟောထားတယ်လို့ဘုံဘုံကတော့အဲ့ဒါလို့မြင်ပါတယ်အဲ့ဒါလို့ပြောခြင်းပါတယ်ဟုတ်လားအင်းဒါကနော်လောကလူသားတွေနော်ဆွေမျိုးရယ်ဆိုတာဘယ်သူမှကင်းနိုင်တာမဟုတ်နော်မကင်းနိုင်တဲ့အခါကျတော့ဘာလုပ်ဖို့လိုတော့ဝတ္တရားကြည်ဖို့လိုတယ်တဆင့်တက်ပြီးတော့နှွေထွေးတဲ့မေတ္တာတရားနဲ့နော်ချီးမြှင့်ထောက်ပံ့နိုင်မှုအရေးကြီးတယ်ဒါလေးကိုပြောတာပါဟုတ်လားအဲ့တော့မင်္ဂလာတရားထဲမှာထည့်ထားတာဖြစ်တဲ့အတွက်ကြောင့် မင်္ဂလာဆိုတာကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားလို့လည်းနားလည်ထားကြရတဲ့အတွက်ကြောင့်တော့ဆွေမျိုးတွေရဲ့အပေါ်မှာသင်္ခါတရားနဲ့ချီးမြှောက်ခြင်းရလည်းပဲကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားကိုပြုရမရဘူးလားရောက်တယ်ဒါကြောင့်ညာတကနိစ္စသင်္ခါမင်္ဂလာနဲ့ပြည့်စုံနိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူဉ္ဇဉ်မျက်နှိပ်ပံကို လင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း